သာသနာတော်နှစ်2569ခုနှစ်ဘောဇာတိဂရီ1385ခုနှစ်နေုံလာဇန်2ရက်ခရစ်နှစ်2023မေလ20ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆကရာမင်တိုမြို့သာသနာဂုံကြီးကျောင်းတိုက်တွင်၌ယေဇတော်ရှင်မာစီဆရာတော်ဘုရားကြီးဥပနိတ္တယအတိုင်း မဟာတတိပဋ္ဌာန်ဝိပဿနာ၃ရက်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုပွားအားထုတ်ပြီးတော့နေကြတဲ့ယောဂီသူတော်စင်များကိုဒီတတိပဋ္ဌာန်သုတ်တံဒေသနာတော်မှာမြတ်စွာဘုရားဟောထားတယ်ကိရိယာပဋ္ဌာပိုင်းကိုဘုန်းကြီးဒီနေ့ဓမ္မဒါန အမတဒါနအဖြစ်တရားလှူပေးလှူမှာဖြစ်ပါတယ်။တရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့အားထုတ်နေတဲ့တရားကို ကိုယ်တိုင်သဘောပေါက်နားလည်နေဖို့လိုအပ်ပါတယ်။ဒီကုမိမိတို့အားထုတ်နေတဲ့တရားဟာမာသတိပဋ္ဌာန်ဝိပဿနာတရားဖြစ်ပါတယ် ယေရှုတော်ရှင်မာစီဆရာတော်ဘုရားကြီးဟာဒီတတိပဌာနာသုတ်တံဒေသနာတော်မှာမြတ်စွာဘုရားဟောကြားထားတဲ့အတိုင်းပဲတတိပဌာနာသုတ်တံဒေသနာတော်မှာ အပိုင်း20နဲ့တပိုင်း20နဲ့တခန္ဓာပိုင်းခြားပြီးတော့ဟောထားပါအဲ့ဒီဟောထားတဲ့အတိုင်းယေရှုတော်ရှင်မာစီဆရာတော်ဘုရားကြီးဟာအားလုံးဒီတတိပဌာနာသုတ်တံဒေသနာတော်မှာဟောထားတဲ့အတိုင်းပဲဖွင့်ပြပြီးတော့ဟောကြားတော်မူပါတယ် အဲ့ဒီထဲကဘုန်းကြီးကဒီနေ့ဣရိယာပဌာပိုင်းရဲ့ယောဂီတို့အတွေ့အလုပ်လုပ်ရမယ်လုပ်ငန်းစဉ်တရားလေးကိုဘုန်းကြီးဒီနေ့ဟောပေးမှာဖြစ်ပါတယ်။ညာသောအားဖြင့်တရား အားထုတ်တယ်ဆိုတာထိုင်တဲ့ဣရိယာပုနဲ့အားထုတ်ကြတာပဲများပါတယ် မ္မဋ္ဌာန်းဌာနတိုင်းကမ္မဋ္ဌာန်းဌာနတိုင်းဟာထိုင်ကမ္မဋ္ဌာန်းကိုပဲဟောပြောညွှန်ပြပေးပါတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကတော့ဒီတတိပဌာနာသုတ်တံဒေသနာတော်မှာမြတ်စွာဘုရားဟောတော်မူတဲ့အတိုင်းဣရိယာပု၄ပါးစလုံးရှုမှတ်ပုံပွားများပုံအထုပ်ပုံတွေကိုဟောကြားညွှန်ပြပေးပါတယ်ဒီဣရိယာပု၄ပါးထဲမှာ အထိုင်ဣရိယာပုကတော့ဒါပဓာနာအကြဆုံးဖြစ်ပါတယ်အဲ့ဒီလိုပဲအထိုင်ဣရိယာပုနဲ့ရှုမှတ်လို့ဝိပဿနာဉာဏ်တွေမဲဉာဏ်ဘုံဉာဏ်တွေရနိုင်တယ်လို့ပဲအခြားခြားဣရိယာပုနဲ့ရှုမှတ်ရင်လည်းပဲဝိပဿနာဉာဏ်တွေလည်းဖြစ်တယ် မဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုနိုင်ပါတယ်။ဒါကြောင့်ဒီကနေ့ဘုန်းကြီးကသာသနာ့ဂုဏ်ကြီးဓမ္မမိသားစုများကိုဘုန်းကြီးတို့ဈဉ္ဉံဣရိယာဘုံနဲ့ရှုမှတ်အထုပုံလေးကိုဘုန်းကြီးဒီနေ့ဟောကြားပေးဖို့ပါအထိုင်ဣရိယာဘုံနဲ့ဆိုတာကတော့ယောဂီများမနေ့ကဘုန်းကြီးတို့ပြောပြလိုက်တဲ့အတိုင်းပဲ တရားရှုမှတ်တော့မယ်ဆိုရင်ကြိုတင်ပြီးတော့ဆင်ញင်ပွားများရမယ်ကုသောတရား၄ပါးကိုဆင်ញင်ပွားများပြီးတော့မှမိမိရဲ့ကာယကံဝစီကံမနောကံဖြင့်ပြမှန်းမိတဲ့အပြစ်ရှိခဲ့ရင်အဲ့ဒီအပြစ်မှခွင့်လွတ်ဖို့မပြမှန်းသင့်မပြမှန်းတတ်တဲ့ပုဂ္ဂိုလ်များကိုပြမှန်းမိခဲ့လို့ရှိရင်ခွင့်လွတ်ဖို့တောင်းပန်ကြော့ပြီးတော့မှ ရှုမှတ်အားထုတ်မယ်အဲ့ဒီရှုမှတ်အားထုတ်တဲ့အခါမှာလည်းပဲမိမိအထိုင်ကိုမိမိစိတ်တိုင်းရကြာရှည်စွာ ထိုင်နိုင်တဲ့နည်းနဲ့ရွေးချယ်ပြီးတော့ထိုင်ရမယ်။အောက်ပိုင်းခန္ဓာကိုယ်ခွေပြီးအပေါ်ပိုင်းခန္ဓာကိုယ်လေးကဖြုံးမစွာထား။ခါးနဲ့တပြောင်နဲ့ခေါင်းလေးကလေးတည်တည်ထား။ဥဇုံကာယပဏိဒါယတရားအားထုတ်ပြီဆိုရင်အထက်ပိုင်းခန္ဓာကိုယ်ဖြုံးမစွာထား။ အဲ့လိုထပိုင်းကဏ္ဍကိုဖြောင်းမဆိုတာထားဆိုလို့တောင့်ထားတင်းထားရမလားဆိုတော့မဟုတ်ဘူးတောင့်လည်းမထားနဲ့တင်းလည်းမထားတက်တောင့်တက်တာအနေထားမျိုးလေးနဲ့ဖြောင်းပြောင်းလေးပဲထားခေါင်းကိုလည်းခါနဲ့တစ်ဖြောင်းနဲ့တည်တည်ထားလက်ကိုလည်းပဲမိမိရဲ့ရင်ဝင်ကြားထဲမှာပင်လက်ပုံညာလက်တင်ပြီးတော့ဓမ္မထီချင်းထိပြီးထားလို့ကထားနိုင်တယ်လို့ ရိုးပေါ်ပေါင်းပေါ်မှာလက်ကလေးကိုမောက်ထားလို့လေရတယ်လှန်ထားလို့လေရတယ်နှစ်သက်တယ်လို့ထားလို့ရတယ်အာရုံပြီးပြီဆိုတာနဲ့မျက်စိလေးမှိတ်ပြီးတော့မိမိရှုမှတ်ရမယ့်အာယုံစီကိုစိတ်ကိုညွတ်ထားရပရိမုခံတတိဥပထပိတောရှုမှတ်ရမယ့်အာယုံစီကိုတတိလေးကပ်ပြီးတော့ညွတ်ထားအခုဘုန်းကြီးတို့ရှုမှတ်ရမှာကဝမ်းပိုင်းနဲ့ချက်တိုင်နေရာလေးကိုညွှန်ကြားထားပါတယ် ဘာကြောင့်ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကအခြားအခြားပုဂ္ဂိုလ်များကဲ့သို့နှာသီးပြအာနာပါနကိုမညွန်ကြားဘဲနဲ့ဝမ်းပိုက်ကိုဘာကြောင့်ညွန်ကြားရတာလဲဆိုတော့အဲ့ဒီဝမ်းပိုက်ကပူပြီးတော့တင်းလာတာရော့သွားတာပူပြီးထင်ရှားနေဝိပဿနာရှုတယ်ဆိုတာမထင်ရှားတာကိုရှုရတာမဟုတ်ဘူးထင်ရှားရာကိုရှုရတယ် အဲ့ဒါကြောင့်မို့နတ်သီးပြားကလေလေးဝင်လာရင်ဝမ်းဘက်ကလေးဟာတင်းပြီးဖောင်းကားသွားတယ်နတ်သီးပြားကလေလေးထွက်သွားရင်ဝမ်းဘက်ကလေးဟာရွတ်ချပိတ်ချသွားပိုပြီးထင်ရှားနေတဲ့အတွက်ကြောင့်အဲ့ဒီထင်ရှားတဲ့ဟာကစပြီးရှုဖို့ညွှန်ကြားခြင်းဖြစ်ပါတယ်တကယ်တော့ဝင်လေထွက်လေဆိုတာလေဝါယောဓာတ်လေလေးကနေပြီးတော့ဝင်လာတဲ့အခါနှာသီးပြားနှာခေါင်းပြားနှာခမ်းပြားကိုထိသွားတဲ့အထီလေးကိုရှုတာ ထွက်လေထွက်လာတဲ့ခါမှာလည်းပဲဒီလေးထွက်သွားတဲ့ခါမှာနှာသီးပြားနှာခေါင်းပြားနှာခမ်းပြားလေးကိုထိသွားတာလေးကိုရှုပါထိထိထိထိဆိုပြီးရှုအခုဘောင်းမှုပိန်မှုဟာလည်းပဲဝါယောဒပဲရှုတော့လေးလေးဝင်လာရင်ဝမ်းပဲကလေးတင်းပြီးဖောင်းကလာရင်ဖောင်းနေဒီလေးပြန်ထွက်သွားလို့ရောကြပိန်ကြသွားရင်ပိန်နေတာဝါယောဒကိုရှုတော့အဲဒီလိုဘောင်းမှုပိန်မှုလေးကို ရှုနေရင်မှအခြားစိတ်ကလေးတွေထွက်သွားရင်အဲ့ဒီထွက်သွားတဲ့စိတ်ကလေးကိုဒီခါလေးနောက်စိတ်နဲ့သိလိုက်ရထွက်တယ်ထွက်တယ်ဒီစိတ်လေးခန္ဓာပြန်ရောက် နေပြီဆိုရင်ဘောင်းနေပိနေပိနေကမ္မထမ်းလေးကိုရှုပင်နိုင်လေးတစ်ခုတော့ထားပေးရတယ်ကိုယ်စိတ်ကလေးအမြဲတမ်းနေဖို့အတူအဖြစ်ခုဘုန်းကြီးတို့ယောဂီများကိုယ့်အိမ်ကိုမှပဲနေကြတယ်အခု သာသနာ့ဂုဏ်ကြီးကျောင်းတက်ကိုလာတယ်ဆိုတော့တရားစခန်းလေးတရားအထုတ်ဖို့ပဲလာပြီးရင်ကိုယ့်ရင်ကိုပြန်နေမှာအဲ့ဒီလိုပဲတရားရှုမှတ်တဲ့အခါမှာလေကိုယ်စိတ်ကလေးရဲ့နေရမယ့်နေရာအိမ်လေးအမြဲရှိဖို့လိုပါတယ်။နာသီးပြားကိုရှုတဲ့ပုဂ္ဂိုလ်ကနာသီးပြားရဲ့ဝင်လေထွက်လေသည်ဟာဒါယောဂီရဲ့စိတ်ကလေးနေရမယ့်အိမ်မှာ အခုဘုန်းကြီးတို့ယောဂီများရဲ့ဝမ်းဘက်ရဲ့ဖောင်းမှုပိန်မှုကိုရှုနေတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဝမ်းဘက်ရဲ့ဖောင်းမှုပိန်မှုလေးဟာယောဂီရဲ့စိတ်လေးနေဖို့အိမ်လေးပါအဲ့ဒီမှာပဲနေရစိတ်လေးအဲ့ဒီကနေမှစိတ်လေးထွက်သွားတယ်ဆိုရင်ထိလိုက်တာနဲ့ထွက်တယ်ထွက်တယ်ရှုလိုက်တာနဲ့စိတ်လေးခန္ဓာပြန်နေလိမ့်ဆွဲเสียရမလို့ဘူးချုပ်เสียရမလို့အဲ့ဒီမှာခန္ဓာမှာပြန်ရောက်နေရင်ဖောင်းနေပိန်နေပြန်ရှုဒီလိုရှုနေရင်ကစိတ်ကဖြုတ်ဆူထွက်သွား နောက်ကသိလိုက်တယ်ဆိုတာနဲ့ထွက်တယ်ထွက်တယ်ရှုလိုက်တာနဲ့ပြန်ရောက်လာလိမ့်မယ်အဲဒီကံမှာဖောင်းနေပိနေဆွဲချုပ်เสียမလို့သိလိုက်ဖို့ပဲလို့နားထဲမှာအတန်လေးတွေကြားလာရင်ဘာသာမဲ့ဖြစ်ဖြစ်သိရှိတာမဲ့ဖြစ်ဖြစ်သိမဲ့တာမဲ့ဖြစ်ဖြစ်ကြားလာရင်ကြားတယ်အဲ့ဒီတန်အာယုံလေးမတင်ရှားရင်အောင်းနေပိနေတာပဲမိမိရဲ့ခန္ဓာကိုယ်အောက်ပိုင်း level ထက်ပိုင်းကဝေဒနာလေးတွေလာလိမ့်မယ် နာရာတို့ကျင်နာတို့ညောင်းလာတို့ခိတ်တာခဲတာရတာရနာစတဲ့ခံစားမှုလေးတွေဖြစ်လာရင်အဲ့ဒီခံစားမှုတွေရှုဖို့နာရင်နာရင်နာရင်ရှုညောင်းရင်လည်းညောင်းတယ်ညောင်းတယ်ရှုမိမိရဲ့ခံခက်နေရင်လည်းခံခက်တာလေးရှုအဲ့ဒီခန္ဓာကိုယ်မှာအဲ့ဒီဝေဒနာလေးတွေမတင်ရှားတော့ဘူးဆိုရင်ဖောင်းလာပိနာပဲပြန်ရှု အဲဒီလိုဝေဒနာလေးတွေရှုတဲ့အခါမှာယောဂီတွေကိုဝေဒနာပြောင်းအောင်ရှုခိုင်းတာမဟုတ်ဘူးဝေဒနာရဲ့သဘောလေးပဲသိဖို့ယောဂီသိခံနိုင်သမျှသိခံပြီးရှုပါဝေဒနာလေးဟာရေပြားပေါ်ကနေဖြစ်ပေါ်နေတဲ့ဝေဒနာလားအသားတွေကဖြစ်နေတဲ့ဝေဒနာလားရိုးပေါ်ကဖြစ်နေတဲ့ဝေဒနာလားသိဖို့ပဲအဲဒီဟာလေးကိုသိဖို့ပဲ ရှုတဲ့အခါမှာအဲ့ဒီဝေဒနာလေးကိုနားရင် နားတယ်လို့ရှုနေတဲ့အခါမှာနားတယ်မှတ်လိုက်ဝေဒနာလေးတိုးလာလိုက်နားတယ်မှတ်လိုက်တိုးလာလိုက်နားတယ်မှတ်လိုက်တိုးလာဝေဒနာတိုးတိုးလာတာလေးကိုသိနေတာဟာဒါဉာဏ်ပဲအဲ့ဒီလိုသိရမှာယောဂီပြောင်းအောင်ရှုခိုင်းတာမဟုတ်ဝေဒနာအဲ့ဒီလိုသိအောင်ရှုခိုင်းတာအဲကိုကရှုနေရင်ကဝေဒနာလေးကိုနားတယ်လို့ရှုလိုက်ရော့သွားလိုက်နားတယ်ရှုလိုက်ရော့သွားလိုက်နားတယ်ရှုလိုက်ရော့သွားလိုက် တဖြည်းဖြည်းရွံ့ရွံ့သွားတာလေးသိနေတာလေဒါကဝိပဿနာပဲဉာဏ်ပဲအဲ့လိုသိနေဖို့ပဲတိုးရင်တိုးလာတာလေးသိဖို့ရွံ့ရင်ရွံ့သွားတာလေးသိဖို့ရင်းမြင့်ဌာနခံစားနေရရင်လည်းအဲ့ဒီခံစားနေရတာလေးကိုသိသိခံပြီးတော့ရှုနိုင်သမျှရှုရလုံးဝသိမခံနိုင်တော့ဘူးဆိုရင်ပညာတစ်စောင်းပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ် အဲလိုပညာတရားပြောင်းရွှေ့ပြုပြင်ပြီးတော့မှမိမိရဲ့ပင်တဲ့ကမ္မထံလေးကိုပြန်ပြီးတော့ရှုပါတယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်ထိုင်ပြီးတော့ရှုပုံကဒီလောက်ပါ။ဒီလောက်ဆိုရင်ယောဂီကောင်းကောင်းရှုနိုင်နေပါပြီ။ဒါကြောင့်မို့ဒီနေ့ဘုန်းကြီးကဣရိယာပဌာပိုင်းရဲ့ကိစ္ဆံတော်ဝါကိစ္ဆံမီတိဖသနာတိဆိုတဲ့ဈဉ္ဉံရှုမှတ်ပုံလေးကိုဘုန်းကြီးတို့ယောဂီများကိုဒီနေ့ဟောကြားတင်ကြားပေးမှာပါ မြတ်စွာဘုရားကပုဏ္ဏဇပရံဘိက္ခဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိဣရိယာပု၄ပါးရှုမှတ်ဖို့ဟောတာဣရိယာပုဘယ်နှပါးရှုမှတ်ဖို့လဲ၄ပါး မြတ်စွာဘုရားကဒီဣရိယာပု၄ပါးသလုံးရှုပုံတွေဟောတာဒါပေမဲ့မြန်သောအားဖြင့်အထိုင်ဣရိယာပုတစ်ခုတည်းကိုပဲဟောနေကြညွန်ပြနေကြဒီဈဉ္ဉံဣရိယာပုဆိုတာဘုန်းကြီးတို့ရည်တော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ကမ္မဋ္ဌာန်းဆရာဖြစ်တဲ့မင်းကုန်းစီတုံဆရာတော်ဘုရားကြီးဟာဈဉ္ဉံရှုမှတ်ပုံတွေကိုတေချာညွန်ပြပေးတယ် ဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာအင်တန်ထင်ရှားတဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဆရာဖြစ်ပါတယ်။တောင်ပုလူဆရာတော်ကျေးဇူးတော်ရှင် တောင်ပုလူဆရာတော်ဘုရားကြီးရဲ့ဆရာဖြစ်ပါတယ်။အရှားရှားရှမ်းပြည်နယ်မှာလည်းအင်တန်ထင်ရှားတဲ့ဆရာတော်ကြီးတွေပို့ထုတ်ခဲ့ပါတယ်။ကမ္ဘာတန်းဆရာကြီး။အဲ့ဒါမင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့တပည့်များဖြစ်ပါတယ်။ အားလုံးဟာဣရိယာပု၄ပါးစလုံးရှုမှတ်ဖို့ကိုတတိပဌာနသုဒ္ဓဒေသနာတော်မှာလာတဲ့အတိုင်းပဲညွှန်ကြားပါကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံးသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆံမိတိသွားသည်ဟူ၍ပသနာတိသိဝါသိအောင်ရှုထီတော်ဝါရက်တော်လီဝါရက်လျင်လီဝါရက်တုံးရက်စေရက်ခိုက်ရက်စဉ်မူလီထီတော်မိတိ ယက်တိဟူ၏ပဇာနာတိတိဧဝတိအောင်ရှုယက်တဲ့ဣရိယာပုလေးလေးယက်နေတဲ့အချိန်လေးမှာရှုလို့ရနိသိဏောဝါထိုင်တော်လေးဝါထိုင်နေလေးဝါထိုင်တော့ထိုင်စေထိုင်ကြိုက်ထိုင်စင်မူလေးနိသိဏောမိတိထိုင်သည်ဟူ၍ပဇာနာတိတိဧဝတိအောင်ရှုထိုင်နေတဲ့ဣရိယာပုလေးကိုလေးပဲရှုပုံလေးတွေဘုန်းကြီးစောစောကပြောခဲ့ပြီထိုင်ရှုပုံလေး တယံနောဝတယံနောမိတိပဇာနာတိတယံနောဝလျှောင်းတော်လီဝလျှောင်းလျင်လီဝလျှောင်းတုံးလျှောင်းစေလျှောင်းကြိုက်လျှောင်းစေတယံနောမိတိလျှောင်းသည်ဟူ၍ပဇာနာတိတိဤဝတိအောင်ရှုနောက်ဆုံးမိမိအိယာပေါ်မှာလျှောင်းဆက်တဲ့အချိန်လေးမှာကိုလေတတိမလို့စီနေရှုမှတ်ရမယ်အဲ့ဒီဣရိယာပုတ်၄ပါးကိုတတိပဌာနာတုတ်မှာ အပြည့်စုံညွန်ပြတော်မူပါတယ်။ဒါကြောင့်မို့ဒီဣရိယာပဌာပိုင်းတွေကဘုန်းကြီးကဒီနေ့ကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိဆိုတဲ့သွားနေတဲ့အမူအရာရှုမှတ်ပုံလေးကိုဘုန်းကြီးတို့ဒီနေ့ဘုန်းကြီးပြောပြပေးမှာဖြစ်ပါတယ်။သွားတဲ့အခါမှာပုံမှန်ပဂရိသွားနေတဲ့အတိုင်းပဲပေါ့။ဘာမှပြုပြင်စရာမလိုဘူး မိမိသွားနေကြပုံစံလေးတိုင်းညာချေလှမ်းလိုက်တဲ့အခါလေးမှာနောက်ကသတိလေးကပ်ပြီးတော့ညာလှမ်းတယ်သတိလေးကပ်လိုက်ပို့ပဲဘယ်ချေလှမ်းလိုက်တဲ့အချိန်လေးမှာဘယ်လှမ်းတယ်ဘာမှ ပုံစံပြောင်းစရာမလိုသတိလေးကပ်ပို့အဲ့ဒီလိုသတိလေးကပ်ပြီးတော့ခြေလှမ်းတိုင်းခြေလှမ်းတိုင်းကိုယောဂီပုဂ္ဂိုလ်ဟာသတိမလွတ်စေဘဲနဲ့ရှုမှတ်သွား အဲ့ဒီလိုခြေလန်းတိုင်းခြေလန်းတိုင်းကိုမှလန်းတိုင်းလန်းတိုင်းကိုပဲတတိယကပ်ပြီးတော့ပါနေတယ်အစကနေဆိုအစကနေဆိုခြေလန်းစသည်ကနေပြီးတော့ခြေလန်းဆုံးသွားသည်ထိအောင်အဲ့ဒါလေးကိုညာလှမ်းတယ်ဟိုကချလိုက်တာနဲ့တယ်ဆိုတာလေးနဲ့တထက်တက်ကြဘယ်ဘက်ကခြေတော့ကချလိုက်တာနဲ့ဘယ်လှမ်းတယ်တယ်ဆိုတာလေးနဲ့တထက်တက်ကြ ညနေလမ်းတိုင်းလမ်းတိုင်းကိုတတိလေးကထားလို့ရှိရင်စိတ်ကလေးကဘယ်မှမရောက်တော့ညာခြေပေါ်မှာစိတ်လေးရောက်သွားလိုက်ဘဲခြေပေါ်မှာစိတ်လေးရောက်သွားလိုက်ညာခြေပေါ်မှာစိတ်လေးရောက်သွားလိုက်ဘဲခြေပေါ်မှာစိတ်လေးရောက်သွားလိုက်ညနေမှာစိတ်ကလေးဟာညာခြေဘဲခြေပေါ်မှာတခါတည်းဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဘဲမှဘေးမှမထွက်တော့အဲ့ဒီမှာစိတ်ပြန့်လွတ်မှုတွေနည်းပြီးတော့အဲ့ဒီဈဉ္ညာအာယုံပေါ်မှာပဲရှုစိတ်ကလေးမြဲသွားတယ် ုန်းကြီးမြတ်စွာဘုရားကအထိုင်ဣရိယာပုကိုပြရဏထားပြီးဟောခဲ့တာမှန်ပါသို့တော့စပြီးတော့အာထုစတမာတိထူထောင်စယောဂီပုဂ္ဂိုလ်ဟာဈဉ္ဉံဣရိယာပုနဲ့အသင့်လျော်ဆုံးပဲတမာတိထူထောင်တဲ့နေရာမှာဈဉ္ဉံဣရိယာပုဟာတမာတိကိုမြန်မြန်ဖြစ်စေလွယ်တယ်လို့တမာတိတွေပို့ပြီးတော့လေခိုင်မြဲစေတယ်ဝိပဿနာဉာဏ်တွေလည်းပဲမြန်မြန်ကြီးဖြစ်လွယ် ဘာကြောင့်လဲရှုစရာအာယုထင်ရှားနေလို့အထိုင်ဣရိယာပုကြရှုစရာအာယုကပျောက်ပျောက်သွားဝင်လေထွက်လေလေးရှုနေတဲ့ပုဂ္ဂိုလ်ကလည်းပဲဘုန်းကြီးတို့လှုပ်ရှုရတာမဟုတ်ဘူးเนาะဝိပဿနာဆိုတာရှုရှုရှုရှုနဲ့လှုပ်ရှုတာအဲ့ဒါဝိပဿနာမဟုတ်ဘူးသမထအဲ့ဒီလိုလှုပ်ရှုရတာမဟုတ်ဘူးကိုယ့်ရဲ့တဘာဝအတိုင်းလေလေးဟာပုံမှန်သူ့ဟာသူလေလေးဝင်လာရင်အဲ့ဒီခါလေးမှာဝင်လေသည် လေးလေးထွက်သွားတဲ့အချိန်လေးမှာသူ့ဟာသူထွက်သွားတာလေးကိုထွက်လေတည်ထားမယ်ကိုကအတင်းရှူရှူရှူရှူလှုပ်ပြီးတော့ရှူရတာမဟုတ်အဲ့ဒါလှုပ်ရှူတာကသမထဖြစ်လို့ပဒနာမဟုတ်အဲ့ဒီလိုစောင့်ရှူနေတာဝိပဿနာစောင့်ကြည့်နေတာဝိပဿနာဖောင်းမှုပိန်မှုလေးရှုတဲ့ပုဂ္ဂိုလ်ကလည်းပဲဒီလေးဝင်လာလို့ဝမ်းပိတ်လေးတင်းပြီးဖောင်းကားလာရင်ဖောင်းတယ်လေးလေးပြန်ထွက်သွားရင်ပိန်နေထားပဲသူဖြစ်ခိုက်ဖြစ်ခိုက်ကလေးကိုပဲ ပြစ္ဆုတ်ပံတဲ့တဲ့တွေရှုနေတယ်ခုလည်းပဲခြေလန်းတိုင်းခြေလန်းတိုင်းကိုယောဂီပုဂ္ဂိုလ်ကတတိကပြီးတော့ရှုနေတဲ့အခါကျတော့အဲ့ဒီမှာရှုစိတ်ကလေးကညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်ညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်အဲ့ဒီပုံမှာပဲစိတ်ကလေးမြဲလာ သို့တော့ဝိပဿနာဉာဏ်မဖြစ်သေးဘူးဘာမှမဖြစ်သေးဘူးစိတ်ကလေးအဲ့ဒီပုံမှာတီးလာပြီကာမိဇ္ဇန္တပြပါဒဌိနမိတာဝိဇိကိ ကိစ္စစတဲ့နိဗ္ဗာန်တရားတွေမဝင်တော့ရှုမှတ်စိတ်လေးကြီးတွေပဲအဲ့ဒီဈဉ္ဉံအာယုံပေါ်မှာမြဲနေအဲ့ဒီလိုဈဉ္ဉံအာယုံပေါ်မှာမြဲလာလို့စိတ်ဓာဝိတုဒ္ဓိစိတ်တွေစင်ကြယ်လာပြီဆိုရင်အဲ့ဒီကြတော့မှသဘာဝအမှန်ကိုသိလာအဲ့ဒီမှာညာချီလှမ်းလိုက်တိုင်းလှမ်းလိုက်တိုင်းတည်ရခြင်းတည်ရခြင်းရွေ့သွားတဲ့သဘောသိတာရှိတယ် င်းသွားတဲ့သဘောတောင့်သွားတဲ့သဘောလေးသိတာရှိတယ်။ဘယ်ခြေလမ်းလိုက်တယ်ဆိုရင်လည်းပဲခြေထောက်ဆိုတဲ့တံပြောက်ပြီးတော့တရွေပြီးတရွေရွေ့သွားတဲ့သဘော။တင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးတွေသွားသွားသိတယ်။ခြေထောက်ဆိုတဲ့ပညာတံပြောက်ပရမတ်သဘောလေးပဲသိတာ။အဲ့ဒီသဘောလေးဟာတရားပဲ။တရားဆိုတာသဘောတဲ့။သဘောဆိုတာတရား တရားသိကျင်တဲ့ပုဂ္ဂိုလ်ကသဘောသိအောင်ရှုရတရားတွေ့ကျင်တဲ့ပုဂ္ဂိုလ်ကသဘောကိုတွေ့အောင်ရှုရသဘောတွေ့ပြီဆိုရင်တရားတွေ့နေပြီသဘောကိုသိနေပြီဆိုရင်တရားသိနေပြီဘာတရားတွေလဲဆိုတော့ယုတ်တရားနဲ့နန္တရားဒါကိုသိတာဒီဝိချင်းဒီဝိချင်းရွေ့နေတာကဝါယောဓာတ်ယုတ်တရားအဲ့ဒီလိုသိနေတာလေးက စိတ်ဆိုတဲ့နန္တရားသိနေတဲ့စိတ်လေးကနန္တရားတင်းသွားတဲ့သဘောတောင့်သွားတဲ့သဘောလေးကိုအဲ့ဒီတင်းသွားတောင့်သွားတာလေးကဝါယောဓာယုတ်တရားအဲ့ဒီတင်းတာတောင့်တာလေးကိုတိတိသွားတဲ့စိတ်လေးကနန္တရားအဲ့ဒီသဘောလေးကိုသဘာဝလေးကိုသိပြီဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာယုတ်တရားနဲ့နန္တရားကိုခွဲခြားပြီးသိသွားပြီ အဲ့ဒီလိုသိလာပြီဆိုရင်စိုးစိုးကတော့ခြေတော်ကြီးငါခြေတော်ကြီးပဲသွားနေတာငါပဲသွားနေတာယောက်ျားပဲမိန်းမပဲလို့ထင်တာအခုကျတော့မဟုတ်တော့ဘူးသွားနေတာကယုတ်သိနေတာလေးကနာသွားနေတာလေးကယုတ်သိနေတာလေးကနာဩယုတ်နဲ့နာပဲသွားနေတာပါလားဆိုတဲ့အမှန်ကိုသိလာတယ်အဲ့ဒီအမှန်သိတာတရားကိုသိတာ အဲ့ဒီယုတ်တရားနဲ့နံတရားလေးကိုသိတာအမှန်သိပဲအဲ့ဒါဈဉ္ညာလျှောက်ရင်းနဲ့ယောဂီပုဂ္ဂိုလ်ဝိပဿနာဉာဏ်ဖြစ်လာတယ်ဒါကြောင့်ဈဉ္ညာရှုမှတ်ခြင်းဟာသမာဓိကိုလည်းဖြစ်စေတယ်ဉာဏ်ကိုလည်းဖြစ်စေတယ်အခုဘုန်းကြီးတို့ယောဂီများခုတရင်သုံးပြီးနေထိုင်ကြတဲ့ဒီသာသနာဂုံကြီးကျောင်းတက်ကြီးကျောင်းတက်ကြီးကိုဘုန်းကြီးတို့လေ့လာကြည့်လိုက်တဲ့အခါကျတော့ အောက်ထပ်မှာအဆောင်၄ဆောင်ပေါ်ထပ်မှာအဆောင်၄ဆောင်အဆောင်ဘယ်နှဆောင်လဲ၈ဆောင်၈ဆောင်ကိုဒီမှာဆရာတော်ဥဒ္ဒနာကမိခင်၈ပန်းနဲ့အမည်လေးတွေပေးထားတာရှိတယ်မေဃဆိုတာလမ်းမေဃဆိုတာပါလေအဲ့ဒီလမ်းဟာကိုဘုန်းကြီးတို့ယောဂီများနိဗ္ဗာန်သွားမယ်လမ်းဘယ်သွားမယ်လမ်းလဲအခုဒီ သာသနာ့ဂုဏ်ကြီးကျောင်းတက်ကြီးမှာလာပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်နေတယ်ဆိုပေမဲ့ဒီသတိပဋ္ဌာန်တရားကို ရှုနေရင်းနဲ့ပဲရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဒီမဲခင်လမ်းကိုသွားနေတာဟောင်းတယ်လို့တစ်ချက်မှတ်လိုက်မဲခင်၅ပါးပါဝင်သွားတယ်ဘိန်တယ်လို့တစ်ချက်မှတ်လိုက်မဲခင်၅ပါးပါဝင်သွားတယ်အခုယောဂီတို့ကိုဘုန်းကြီးပြောတယ် ဈဉ္ဉံသွားတဲ့ကံမှာခြေတလန်းလှမ်းလိုက်တာနဲ့ညာလှမ်းတယ်အဲ့ဒီလိုရှုလိုက်တာနဲ့မေခင်၅ပါးပါဝင်သွားတယ်ဘယ်လှမ်းတယ်ရှုလိုက်တာနဲ့မေခင်၅ပါးပါဝင်သွားတယ်အခုဘုန်းကြီးတို့ယောဂီများကမေခင်တရားတွေပွားနေတာဗာတရားတွေပွားနေတာ ਨੇ မေခင်တရားတွေပွားနေတာမေခင်၈ပါးမှာဘုန်းကြီးတို့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝ တမ္မာဝါယမတမ္မာတတိတမ္မာတမာတိတဲ့မေခင်၈ပါးမေခင်၈ပါးမှာဘုန်းကြီးတို့ယောဂီများချုံးပြီးတော့ပြောမယ်ဆိုရင်မေခင်၃ပါးပဲရှိချုံးပြီးပြောရင်ဘယ်နှပါးလဲချဲ့ပြောရင်ဘယ်နှပါးလဲအဲ့ဒီ၃ပါးကဘာတွေလဲဆိုတော့သီလမေခင်တမာတိမေခင်ပညာမေခင်ဘယ်နှပါးလဲ သုံးပါသူ့ကိုချဲလိုက်တော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစသည်ဖြင့်ချဲလိုက်တော့မိခင်ကဘယ်နှပါးဖြစ်သွားလဲရှစ်ပါးဒါတော့အခုဘုန်းကြီးတို့ယောဂီများအခုတိလဆောက်တည်လိုက်ပြီငါးပါးတိလပဲဖြစ်စီရှစ်ပါးတိလပဲဖြစ်စီပေါ့အခုဒီမှာအပြင်ကနေလာပြီးတော့အာထုတ်ကြတဲ့ပုဂ္ဂိုလ်များအချိန်ပိုင်းအာထုတ်ကြတဲ့ပုဂ္ဂိုလ်များကအခုရှစ်ပါးတိလဆောက်တည်တဲ့ဆိုပေမဲ့ကာလပရိယန္တကြောင်းတိုက်အတွင်းမှာရှစ်ပါးတိလား ကိုယ်စိတ်လေးကိုအဲ့ဒီလိုအာရုံပြုတာကြောင်းတိုင်းကပြင်ဘက်ကိုထွက်သွားပြီဆိုရင်ငါးပါးသီလကြောင်းတိုင်းအတွင်းမှာညာယောဂီဖြစ်နေအချိန်ပြည့်အားထုတ်မဲ့ပုဂ္ဂိုလ်များကအလုံး၈ပါးသီလအဲ့ဒီသီလလေးစင်ကြယ်နေသမျှတော့သီလမဲ့ခင်တွေမိမိတဏ္ဍာမှာတည်နေတယ်သီလမဲ့ခင်တွေ အဲ့ဒီသီလမဲ့ခင်တွေကဘာလို့ဆိုတော့တမ္မဝါစာတမ္မကမ္မတတမ္မအာစီဝအဲ့ဒီသီလမဲ့ခင်၃ပါးဟာသီလစင်ကြယ်နေပြီဆိုတာနဲ့မိမိတန်တာမှာဒီမဲ့ခင်၃ပါးမတည်ဘူးလားတမ္မဝါစာတမ္မကမ္မတတမ္မအာစီဝအဲ့ဒီသီလမဲ့ခင်တွေမိမိရဲ့တန်တာမှာတည်နေပြီ ဟောအခုရှုနေတဲ့အခါကလည်းကြတော့ထိုင်ပြီးရှုတဲ့အခါဖောင်းအာယုံလေးပေါ်တော့ဖောင်းနေရှုလိုက်တယ်ပင်အာယုံလေးပေါ်တော့ပင်နေရှုလိုက်တယ်ပူရံလေးပေါ်တော့ပူတယ်ရှုလိုက်တယ်နာရံလေးပေါ်တော့နာတယ်ရှုလိုက်တယ်စိတ်လေးထွက်သွားတော့ထွက်တယ်ရှုလိုက်တယ်အတန်လေးကြားတော့ကြားတယ်ရှုလိုက်တယ်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာအခုတမ္မာဝါယတမ္မာတမာတိဆိုတဲ့မေကအဲဒီတော့ဖောင်းနာပိန်နာလေးမှတ်နိုင်အောင်စိတ်အားစိုက်မှုအထုံမှုမပါဘူးလား အဲ့ဒါတမ္မာဝါယမမေခင်ပဲဗာမေခင်လေအဲ့ဒီလိုအားလေးစိုက်ပြီးတော့ဟိုက ဖောင်းတာလေးပေါ်လာတယ်ဆိုဖောင်းတယ်လို့ရှုမှတ်လိုက်တယ်အဲ့ဒါလေးကတမ္မာတတိမေခင်ဗာမေခင်လေတမ္မာတိမေတမ္မာတတိမေခင်အဲ့ဒီလိုရှုမှတ်လိုက်တဲ့အခါကျတော့အဲ့ဒီဖောင်းအာယုံလေးပေါ်မှာ ရှုစိတ်ကလေးတည်မသွားဘူးလားပင်အာယုံလေးပေါ်မှာ ရှုစိတ်ကလေးတည်မသွားဘူးလားအဲ့ဒီလိုတည်သွားတာက တမ္မာတမာတိမေခင်ဗာမေခင်တယ်လေဟောဒီမှာဖောင်းတယ်လို့တစ်ချက်မှတ်လိုက်တယ်အဲ့ဒီမေခင်သုံးပါဘိနေလို့တစ်ချက်မှတ်လိုက်တယ်မေခင်သုံးပါအဲ့ဒီမှာကြည်ပါနေပြီကိုယောဂီတို့ဈဉ်ညံသွားတယ်ညာလန်းတယ်လို့တစ်ချက်မှတ်လိုက်တိုင်းဒီတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုရယ်မေခင်သုံးပါပါနေခြေလန်းလေးပုံမှာရှုမှတ်နေအောင်အားဆိုင်မှုကတမ္မာဝါယမမေခင် လမ်းတယ်လို့ရှုမှတ်လိုက်တာကတမ္မာတတိမေခင်ရှုစိတ်ကလေးအဲ့ဒီလမ်းမှုပေါ်မှာတည်သွားတာကတမ္မာတမာတိမေခင်ဈဉ္ဉံသွားနေရင်လည်းဒီတမာတိမေခင်နေပွားနေတာနောက်စိတ်တင်ကြင်မှုတမာတိလေးဖြစ်နေပြီဒီဖောင်းတဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲနေပြီပင်တဲ့အာယုံပေါ်မှာရှုစိတ်ကလေးတည်နေပြီအခုဈဉ္ဉံသွားတယ်ဆိုရင်လည်းပဲညာခြေပေါ်မှာတည်နေပြီဘဲခြေပေါ်မှာတည်နေပြီရှုစိတ်ကလေး အဲ့ဒီလိုတည်နေတဲ့အချိန်မှာအမှန်သိလာ။ဟောင်းလေဆိုရင်ဝမ်းပိုက်ဆိုတဲ့တရံပြောက်ပြီးတော့တင်းလာတဲ့သဘောသိ။ပိန်နေဆိုရင်လည်းဝမ်းပိုက်ဆိုတဲ့တရံပြောက်ပြီးတော့တင်းရော့သဘောလေးသိတယ်။အဲ့ဒီသဘောလေးသိတာအမှန်သိလားအမှားသိလား။တရားသိတာလားမတရားသိတာလား။ဘာတရားသိတာလဲဆိုရင် ရုပ်တရားနဲ့နတ်တရားဒါကိုသိသွား အခုဈဉ္ဉံသွားတယ်ညာလန်းတယ်လို့ရှုမှတ်လိုက်တယ်ရှုစိတ်လေးကအဲ့ဒီပုံမှာတည်နေတဲ့ခါကျတော့စုံစုံကတော့ညာလန်းတယ်ဆိုရင်ခြေတော်ကြီးလန်းသွားဘယ်လန်းတယ်ဆိုခြေတော်ကြီးလန်းသွားခြေတော်ကြီးပဲတည်တယ်အခုကြတော့မဟုတ်ဘူးညာလန်းတယ်ဆိုတော့ဟောတည်ရွေ့ပြီးတည်ရွေ့ရွေ့သွားနေတာတည်သို့မဟုတ်တည်ရွေ့ချင်းတည်ရွေ့ချင်းတင်းသွားတာတောင့်သွားတာတည်ဘယ်လန်းတယ်ဆိုရင်လည်းတည်ရွေ့ပြီးတည်ရွေ့ရွေ့ပြီးတင်းသွားတာတောင့်သွားတာဒါလေးတည်သွားအဲ့ဒါအမှန်တည်လားအမှားတည်လား အမှန်သိမှုတရားသိတာလားမတရားသိတာအဲ့ဒီတရားကဘာတရားလဲလို့မေးရင်ယုတ်တရားနဲ့နံတရားဒါပဲအဲ့ဒီလိုယောဂီပုဂ္ဂိုလ်ကတမာရီမဲ့ခင်ကြီးဖြစ်သွားတဲ့အခါကျတော့ဟိုဘက်ကစိတ်တည်ငြိမ်မှုတမာရီလေးဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအမှန်သိတဲ့ဉာဏ်လေးပေါ်လာအခုပြောတဲ့တင်းသဘောတောင့်သဘောလေးတွေရွေသဘောလေးတွေ ဒါလေးတွေကိုဘုန်းကြီးတို့သိလာတာမြင်လာတာဆိုတာအမှန်သိတာလားအမှားသိတာလားအမှန်သိမှုတမ္မာဒိဋ္ဌိခေါ်မလားမိစ္ဆာဒိဋ္ဌိခေါ်မလားဩတမ္မာဒိဋ္ဌိမဲခင်ဖြစ်သွားအမဲခင်ဖြစ်သွားတယ်တမ္မာဒိဋ္ဌိမဲခင်ဖြစ်သွားပြီအဲ့ဒီမှာတမ္မာသင်္ကပ္ပဆိုတာက သူ့ရဲ့အဓိပ္ပာယ်ကမှန်စွာကြံစည်ခြင်းကြာကြီးတွေးတောကြံစည်နေတာမဟုတ်ဘူး အမှန်သိဖို့အတွက်ရှုစိတ်ကလေးကိုအဲ့ဒီရှုရအာယုံပေါ်ကိုရောက်စိတ်ဦးလေးညွတ်ပေးလိုက်တဲ့သဘောတွန့်တင်ပေးလိုက်တဲ့သဘောလေးကိုတမန်သင်္ကပ္ပလို့ခေါ်တာအဲ့တော့အမှန်သိဖို့အတွက်ရှုစရာအာယုံပေါ်မှာရှုစိတ်ကလေးကိုတင်ပေးလိုက်တဲ့အခါကျတော့ဟိုကအမှန်တိုင်းသိသွားအဲ့ဒီလိုတွန့်တင်ပေးလိုက်တဲ့ညွတ်ပေးလိုက်တဲ့သဘောလေးကိုတမန်သင်္ကပ္ပမေခင်ဆိုတော့တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပမေခင်ကပညာမေခင်နှစ်ပါး ပညာမဲ့ခင်ဘယ်နှပါလဲပညာမဲ့ခင်နှစ်ပါးနဲ့တမာတိမဲ့ခင်သုံးပါးပေါင်းလိုက်တော့မဲ့ခင်ဘယ်နှပါလဲငါးပါးကာရကမဲ့ခင်လို့ခေါ်တယ်မှတ်ချက်တစ်ချက်တစ်ချက်ပြည်တိုင်းပြည်တိုင်းဒီငါးပါးအလုပ်လုပ်သွားဒါကြောင့်မို့အခုယောဂီတို့အားထုတ်နေတာရှုနေတာမဲ့ခင်တရားတွေပွားနေတာသတိပဋ္ဌာန်၄ပါးကိုရှုတယ်ဆိုပေမဲ့ရှုမှတ်ချက်တိုင်းဟာမဲ့ခင်တရားတွေပွားနေခုယောဂီတို့နေတဲ့အဆောင်တွေဟာမဲ့ခင်ဆောင်တွေကြီးတယ် မဲငယ်ဆောင်နဲ့နေတဲ့ပုဂ္ဂိုလ်တွေဟာမဲကနိဗ္ဗာန်ကိုသွားရလမ်းပေါ်မှာရောက်နေပြီအခုရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာဒီမဲခင်၈ပါးလမ်းကနေနိဗ္ဗာန်စီကိုဥတန်းပြီးသွားနေတာဘယ်ကိုဥတည်သွားနေတာလဲနိဗ္ဗာန်စီကိုဥတည်ပြီးသွားနေတာခြေလန်းတလန်းမှတ်ချက်ကလေးနဲ့လှမ်းလိုက်တိုင်းနိဗ္ဗာန်နဲ့တလန်းနီးသွားနိဗ္ဗာန်နဲ့တလန်းဘာဖြစ်သွားလဲ နောက်တလန်းလှမ်းလိုက်ရင်ရောနိဗ္ဗာန်နဲ့မနေဘူးလားအဲဒီလိုနိဗ္ဗာန်နဲ့နီးနီးသွားပြီးတော့မိမိရဲ့ဒီမှာအပယ်နဲ့တော့အပယ်နဲ့တော့ဝေးဝေးသွားနိဗ္ဗာန်နဲ့တလန်းနီးသွားတယ်အပယ်နဲ့တလန်းဝေးသွားတယ်အဲဒီလိုပဲဒါကြောင့်ဘုန်းကြီးတို့ယောဂီများမှတ်ချက်တိုင်းမှတ်ချက်တိုင်းကိုဒီမေခင်၈ပါးတွေပွားနေတာဖြစ်တဲ့အတွက်နိဗ္ဗာန်နဲ့ဝေးဝေးသွားတာလားနီးနီးလာတာ နေမှန်နဲ့နီးနီးလာသလို အပယ်ဆင်းရဲတွေနဲ့တော့ဘာဖြစ်သွားလဲဝေးဝေးသွားပြီအဲ့ဒီလိုလေးစိတ်ထဲမှာညွတ်တာအဲ့ဒီလိုစိတ်ထဲမှာထားပြီးရှုနေစမ်းဘလောက်ပီတိတွေဖြစ်နေမလဲဆိုတာစဉ်းစားကြည့်ငါဟာမှတ်ချက်တိုင်းမှတ်ချက်တိုင်းငါနေမှန်နဲ့နီးနေပါပေါ့လားအခုသွားနေတာဟာငါတို့နေမှန်ကိုဥတည်ပြီးသွားနေတာပါလားဆိုတာကိုသဘောပေါက်သွားပြီအဲ့တော့ဒီကာရကမေခင် ၅ပါးကအလုတ္တမမေခင်လို့ခေါ်တယ်တမာရီမေခင်နဲ့ပညာမေခင်နဲ့ပေါင်းလိုက်တော့မေခင်၅ပါးဒါကမှတ်ချက်တစ်ချက်တစ်ချက်ပြီးအောင်သူတို့၅ပါးအလုပ်လုပ်သီလမေခင်ဆိုတာကဘုန်းကြီးတို့သီလစင်ကြယ်နေပြီဆိုတဲ့ကောသီလမေခင်နေရောမိမိတန်တာမှမရှိဘူးလားရှိနေတဲ့အဲ့ဒီ၃ပါးနဲ့ပေါင်းလိုက်ရင်မေခင်ဘယ်နှပါလဲ၈ပါးအားလုံးဟာဒီမေခင်တရားတွေပွားနေတယ်ဒါထိုင်ပြီးဖောင်းနာပြီးနာမှတ်နေလဲမေခင်တွေပွားနေတယ် ဈဉ္ညာလျှောက်ပြီးတော့ညာလန်းတဲ့ဘယ်လန်းတဲ့ရှုနေလဲမေခင်ဒီပွားနေအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာပထမစပြီးတော့ရှုမှတ်စမှာခြေတလန်းကို မှတ်ချက်တစ်ချက်နှုံးနဲ့မှတ်ရညာလန်းတယ်ဘယ်လန်းတယ်တစ်ချက်အဲ့ဒီမှတ်ချက်ကိုနိုင်နင်းလာပြီမြဲလာပြီမှတ်မလွဲတော့မြဲနေအဲ့ဒီမှာငါတိုးမှတ်မယ်ဆိုရင်ကြွားတယ်ခြားတယ်တစ်ချက်မှတ် ဒီတလန်းကိုနှစ်ချက်နှစ်ချက်မှကြွားတယ်ချခြေထောက်ကြွားလိုက်တာနဲ့ခြေထောက်ချနင်းလိုက်တာကြွားလိုက်တာနဲ့ချနင်းလိုက်တာအဲ့ဒီနှစ်ချက်မှတ်လေးကိုတိုးမှတ်နေရတိုးမှတ်နေတော့စိတ်အာယုံကဘေးကိုမထွက်တော့ဘူးဒီတဲ့ပေါ်မှာဒီကြွားမှုပေါ်ချမှုပေါ်မှာပဲစိတ်အာယုံလေးစိုက်ကြတယ်ဒီမှတ်မြဲသွားပြီဆိုတဲ့အခါကျတော့မှဒီတဲ့ငါတိုးမှတ်ကြည့်အောင်မယ်ဆိုရင် သုံးချက်မှတ်ကြွားတယ် လန်းတယ်ချတယ်သုံးချက်မှတ်ကြွားကက်ကလေးမှာကြွားတယ်လို့မှတ်မယ်လှမ်းကက်ကလေးမှာလှမ်းတယ်လို့မှတ်မယ်ချကက်ကလေးမှာချတယ်လို့မှတ်အဲ့ဒီသုံးချက်မှတ်မှတ်ပြီဆိုရင်တော့နည်းနည်းနှေးသွားတယ်အဲ့ဒီလိုနှေးသွားတာဘာကြောင့်လဲဆိုတေချာကြွားကက်ကလေးမှာဘာသဘောတွေထင်ရှားနေတယ်လဲဆိုတာကိုအဓိကထားလမ်းကက်ကလေးမှာဘာသဘောတွေထင်ရှားနေတယ်လဲ ခြားခဲ့ကလေးမှာဘာသဘောတွေတင်ရှားနေတယ်လေဆိုတာဒါလေးကိုတခြားအထူးကြောင်းကြစိုက်ပြီးတော့အထူးစူးစိုက်ပြီးရှုနေတဲ့အတွက်ကြည်လန်းတွေကမြန်သလားနှေးသလားကြွားတယ်လမ်းတယ်ခြားတယ်လို့အမြန်မှတ်လို့ရတယ်ဒါပေမဲ့တကယ်တဘာဝတရားသဘောတွေရောသိနိုင်ပါမလားလုံးဝမသိနိုင်မြန်နေတဲ့ပုဂ္ဂိုလ်ကဘယ်လိုမှမသိနိုင်ဖြည်းဖြည်းချင်းလေးကိုဒီပုံမှာကြွားကြိုက်ကလေးမှာကြွားတဲ့ပုံမှာစိတ်အာရုံလေးအစနဲ့အဆုံးကိုတရားသတိကပ်ပြီးရှု လမ်းကလေးကလေးမှာလမ်းမှုအစအနေလမ်းမှုအဆုံးထိအောင်စိတ်ကလေးမှတ်စိတ်ကလေးကပ်ပါသွားအဲ့ဒီမှာမှသူ့ရဲ့သဘာဝကိုသိတယ်ချမ်းနင်းကလေးမှာချတဲ့သဘာဝလေးကိုတေချာစူးစိုက်ရှုမှသဘာဝလေးသိတယ်ဒါကြောင့်မို့တိတိချာချာဈဉံသွားတဲ့အခါမှာစူးစူးဆိုင်ဆိုင်ရှုဖို့ရမလိုဘူးလားတိချာလေးရှုရတယ်တိချာလေးအာယုစိုက်ပြီးရှုရအာယုစိုက်ရှုရင်တိချာသိလိမ့်မယ်ပြဆိုကြည့်လိုက် သွားတာသွမ်းမှန်းသည့်သေးသေးချာချာမြင်အောင်ကြည့်ဟောရွှေနေရာလေးတွေ့ရ၏ဧဒဝါယောတတတိခြေလန်းတိုင်းခြေလန်းတိုင်းဟာတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့သေချာစူးစိုက်ကြည့်နော် ခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတရားပေးနေတာကလက်နဲ့ကင်ပြီးစုပ်ပြတယ်လို့ပေးနေတာနော်ကိုယ့်ဘက်ကယူထပ်ဖို့ပဲလိုတယ်တေချာလေးကိုဆရာတော်ပြောတဲ့အတိုင်းဒီငါတေချာသိအောင်တေချာရှုကြည့်မယ်တစ်ခေါက်တည်းနဲ့သိချင်းသိသွားမယ်နှစ်ခေါက်သုံးခေါက်သိချင်းသိသွားမယ်တစ်ခါတည်းမှာနာယီဝက်လောက်ရှုမှသိချင်းသိတယ်တစ်ခါတည်းမှာတနာယီလောက်ရှုမှသိချင်းသိတယ်တဘာမှအဲ့ဒီဟာလေးကပထမ နောက်တကလှမ်းတဲ့အခါမှာဒီရွေးမှုလေးတင်လားဆိုတော့တခါတရံမှာတောင့်သွားတာတခါတရံမှာတင်းသွားတာရောမသိနိုင်ဘူးလားကဲဆိုကြည့်လိုက်သွားတာသွားမှသည်သေးသေးချာချာမြင်အောင်ကြည်ပဂရီမျက်စိနဲ့ကြည်ရမှာလားညာမျက်စိနဲ့ကြည်ရမှာလားအေးပဂရီမျက်စိနဲ့ခြေတော့ကိုငုံကြည့်လို့ကတော့ဘာမှမမြင်ဘူးဘာမှမသိဘူးသာအောင်မြေတော့ ဉာဏ်မျက်စိနဲ့ကြည့်စကုကရဏီဉာဏကရဏီဉာဏ်မျက်စိနဲ့ကြည့်ရသေချာမြင်အောင်ကြည့်ရင်အဲ့ဒီခါကျတော့ဘာကို တွေ့လာမလဲဆိုတော့ဟောပြင်းနေတာလေးတွေ့ရဤတောင်းနေတာလေးတွေ့ရဤဧဒဝါယောတတ္တိ ဟောရွေသဘောတင်းသဘောတောင့်သဘောတွေဟာဗာဓာတ်တွေလေဝါယောဒဝါယောဒရဲ့တဘာဝကထောက်ကန်တာတောင့်တင်းတာရင်းရိုင်းတာလှုပ်ရှားတာရွေရှားတာအဲ့ဒီသဘောတွေဟာဝါယောဒရဲ့သဘောတွေပဲသိသိချာချာဉာဏ်နဲ့သိချာကြည့်ဉာဏ်မျက်စိနဲ့ကြည့်ရင်အဲ့ဒီသဘောတွေပဲရွေနေတဲ့သဘောသိခြင်းသိမယ်တင်းသွားတာသိခြင်းသိမယ်တောင့်သွားတာသိခြင်းသိမယ်ဘယ်ဟာဘုပဲသိသည်အမှန်သိလားအမှားသိလားအမှန်သိပဲတကယ်တဘာဝကိုမြင်သွား အဲ့ဒီတဘာဝတင်းမှုသဘောရွတ်မှုသဘောရွေ့မှုသဘောဒါတွေကဝါယောဓာတ်တွေအဲ့ဒီဝါယောဓာတ်ကရုပ်တရားတွေသိသိနေတဲ့စိတ်လေးကဗာတရားနဲ့နာတရားတွေအဲ့ဒီမှာခြေလန်းတိုင်းခြေလန်းတိုင်းဟာဗာနဲ့ဗာကိုသိနေတယ်ရုပ်နဲ့နာကိုသိတယ်ဒါကြောင့်မို့မာစီသာသနာရိပ်တာဩဝါဒစရိယဆရာတော်ကြီးဥဒ္ဒဝရကသွားခြင်းတာကနန်းတဲ့သွားနေတာကယုတ်သူမဟုတ်ငါမဟုတ်သွားတာနန်းနဲ့ယုတ် နာယုံနှစ်သိအမြင်ရှင်းသွားရင်အလုတ်လို့သွားရင်ရှုမှတ်မှုအလုတ်လေးလုပ်သွားအဲ့ဒီလိုလုပ်သွားရင်ငါလည်းမဟုတ်ဘူးသူလည်းမဟုတ်သွားနေတာငါသွားတာသူသွားတာယောက်ျားမိန်းမသွားတာမဟုတ်ဘူးယုံ nant သွားနေတယ်ဆိုတာကိုသဘောပေါက်သွားအဲ့ဒီလိုပေါ့အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဒီမှာသုံးချက်မှတ်လေးကို တိုးမှတ်မယ်ဆိုရင်ကြွားခိုက်ကလေးကိုလည်းသိချာဘယ်လိုကြွလာသလဲဆိုတာသိချာမြင်အောင်ဉာဏ်မျက်စိနဲ့ကြည့်ဖို့မလိုဘူးလား ဆိုလိုက်ကြွတာကြွမှန်သည်သေးသေးချာချာမြင်အောင်ကြည်ဟောအဲ့ဒီလိုသေချာမြင်အောင်ကြည့်တဲ့အခါကျတော့ကြွလိုက်တဲ့အခါမှာတည်ရွေပြီးတည်ရွေတည်ရွေပြီးတည်ရွေတည်ရွေပြီးတည်ရွေအပေါ်ကိုရွေ့ရွေ့ရွေ့ရွေ့ကြွတက်လာတာလေးကိုမသိနိုင်ဘူးလားသေချာသိလိမ့်မယ်သေချာလေးစူးစိုက်ပြီးကြည့်ရတယ်ဒါကြောင့်မို့မြန်မြန်ကြီးကြွလို့ရတော့ဘာမှမသိလိုက် အဲ့ဒီဖြည်းဖြည်းလေးကြွရင်အဲ့ဒီမှာတကြွပြီးမှတကြွတကြွပြီးမှတကြွတကြွပြီးမှတကြွတရွေပြီးမှတရွေတရွေပြီးမှတရွေရွေနေတာမသိအဲ့လိုသိနေတာဟာဝါယောဒရဲ့သဘောဗာဒရဲ့သဘောလေဝါယောဒရဲ့သဘောလေးပဲအဲ့ဒီမှာကြွခိုက်ကလေးမှာတခါတည်းရမှာယောဂီပုဂ္ဂိုလ်ဟာကြွတဲ့အခါမှာပေါ်ပြီးပါလာတာတွေ့ရတယ်အဲ့လိုပေါ်ပြီးပါလာလို့ရှိရင်တေဇောဓာတ်ရဲ့သဘောတည်း ဗဒ္ဒရဲ့သဘောနဲ့ေဇောဆိုတာပူတာအေးတာနွေးတာမီးတာမီးဆိုတာဘုန်းကြီးတို့ယောဂီများအရှိကလီလာရင်အနောက်ကိုပါမသွားဘူးလားတောင်ကလီလာရင်မီးဟာမြောက်ကိုပါမသွားဘူးလားပို့လို့လားလေးလို့လားပို့လို့ဒါကြောင့်မို့ပို့သဘောလေးထင်ရှားရင်တည်စိုးတဲ့တည်းဖြစ်လိုက်ဒါကြောင့်မို့ကြွတာကြွမှန်းသည့်တည်တည်ချာချာမြင်အောင်ကြည့် ပို့နေတာလေးတွေ့ရဤအဲ့ဒါတေဇောတတ္တတိပို့သဘောလေးတွေ့နေရင်တေဇောတတ္တိသိတယ်တခါတရံမှာအပို့ကြီးတဲ့ထင်ရှားသလားမဟုတ်ဘူးတခါတရံကြွတယ်ဆိုရင်လေးပြီးပါလာတာတွေ့ရအဲ့ဒီလိုလေးပြီးပါလာလို့ရှိရင်ဘုန်းကြီးတို့ယောဂီများ အာဘောတတ်တဲ့ထက်အာဘောဆိုတာယူစီဖွဲ့စီရေတတ်ရေကိုပုံနဲ့ထည့်ပြီးမကြည့်လိုက်ပေါ်တာလားလေးတာ ဒါကြောင့်မို့အလေးတင်ရှားရင်အဘောတတတဲ့ဒါကြောင့်ကြွတာကြွမှန်းသည့်သေးသေးချာချာမြင်အောင်ကြည့်လေးနေတာလေးတွေ့ရ၏အဲ့ဒါအဘောတတတိဟောကြွခိုက်ကလေးမှာတခါတရံရွေ့တာတင်ရှားတယ်တခါတရံပေါ့တာတင်ရှားတယ်တခါတရံလေးတာတင်ရှားတယ်တရသေးမဟုတ်ဘူးတယောက်နဲ့တယောက်လည်းပဲအတွေ့ချင်း တူနိုင်မှမလား တယောက်ကရွေးတာသိတယ်တယောက်ကလေးတာသိတယ်တယောက်ကပေါ့တာသိတယ်ဘယ်လိုပဲသိသိအဲ့ဒါအမှန်သိလားအမှားသိလားအဲ့အမှန်သိပဲအဲ့ဒီတိုင်းသိရကြွားကြိုက်ကလေးကိုတေးတေးချာချာညံမျက်စိနဲ့ကြည့်ညံမျက်စိနဲ့ကြည့်ရင်အဲ့ဒီလိုရွေးသဘောတွေ့တာတွေ့လိုက်လိမ့်မယ်အချိန်တိုင်းကဒီမနက်ပိုင်းကိုရွေသဘောတွေ့ပြီမဲ့နေ့ပိုင်းကျတော့လေးတာတွေ့ခြင်းတွေ့မယ်ပေါ်တာတွေ့ခြင်းတွေ့အဲ့ဒီလိုဘယ်လိုပဲတွေ့တွေ့အဲ့ဒီအတွေ့သဘောတွေဟာအတိအမှန်တိတွေကြီးတယ် နောက်တစ်ခါလှမ်းလိုက်တဲ့အခါကြွပြီးတဲ့အခါကျတော့ရှေ့ကိုလှမ်းလိုက်လှမ်းလိုက်တဲ့အခါကျတော့ဘာကိုသိမလဲဆိုတော့စောစောကပြောတယ်ရွေ့နေတာသိမယ်တင်းသွားတာသိမယ်တောင့်သွားတာသိသူကတော့ဝါယောဒရဲ့သဘောပဲသိတယ်လမ်းကိုင်းမှာဝါယောဒရဲ့သဘောပဲသိတယ်ခြားကိုင်းလမ်းမှုဆုံးသွားတဲ့အခါခြေထောက်ကိုချချတဲ့အခါမှာခြေပုံကတပြင်းလုံးချရအဲလိုခြားကိုင်းကလေးမှာယောဂီပုဂ္ဂိုလ်အသေးချာရှုကြည့် ရွေ့ရွေ့ကြသွားသလားတေပိတွေ့ကြသွားသလားတေပိတွေ့ကြသွားတယ်ဆိုရင်ဝါယောဒရဲ့သဘောကိုသိတယ်။သို့မဟုတ်လေးပြီးကြသွားတယ်ဆိုရင် အာဘောဓရဲ့သဘောကိုသိတယ်။အဲတော့ဒီသုံးချက်မှကြွားကြိုက်လမ်းကြိုက်ခြားကြိုက်ကလေးမှလည်းပဲသူ့အခိုက်အတန့်လေးသူ့ခိုက်အတန့်လေးတွေနဲ့တဘာဝလေးတွေကိုကိုယ်တိုင်မတွေ့နိုင်ဘူးလားကိုယ်တိုင်တွေ့နိုင်တယ်တွေ့နိုင်ဖို့ဆိုတာတေချာအထူးစုစိုက်ပြီးတော့ အာယုံစိုက်ပြီးရှုဖို့မလိုအပ်ဘူးလားတမန်ငါရှံကကြွတယ်လမ်းတယ်ခြားတယ်ကြွတယ်လမ်းတယ်ခြားတယ်ဆိုပြီးတော့အမြန်သွားနေလို့ရှိရင်တော့မှတ်သွားလို့တော့ရတယ်ဒါပေမဲ့တကယ်တဘာဝတရားတွေရဲ့အမှန်တရားတွေကိုသိနိုင်ပါမလားလုံးဝမသိနိုင်သေချာသိကျင်နေဆိုရင်သေချာစူးစိုက်ရှုဖို့မလိုအပ်ဘူးလားသေချာလေးစူးစိုက်ပြီးတော့ရှုပါ အဲ့ဒီလိုတေချာစူးစိုက်ပြီးရှုရင်အဲ့ဒီကြွတဲ့သဘောကိုလည်းတေတေချာချာတရွေ့ပြီးတရွေ့ရွေ့တာလေးတွေတွေ့ရမယ်လေးသွားတာလေးတွေတွေ့ရမယ်ပေါ့ပါလာတာလေးတွေတွေ့ရမယ်တစ်ချိန်နဲ့တစ်ချိန်တူချင်မှတူမယ်တယောက်နဲ့တယောက်အတွေ့ချင်းတူချင်မှတူမယ်လမ်းကိုက်မှာတော့အကုန်တူတယ်ရွေ့သွားတာနဲ့တင်းသွားတာတောင့်သွားတာဒါသဘောပဲရှိတယ်ခြားကိုက်မှာအချို့ကလေးကြသွားတာတွေ့ရင်တွေ့ဘာကြောင့်လဲဆိုတော့ချမ်းလိုက်တယ်ဆိုရင်ခန္ဓာကိုယ်တစ်ခုလုံးကရှေ့ကိုရောက်သွားတယ် အဲ့ဒီမှာလေးချသွားတဲ့သဘောတွေ့ခြင်းတွေ့လေချာရှုနေတဲ့ပုဂ္ဂိုလ်ကြတော့တည်ရပြီးတည်ရတည်ရပြီးတည်ရချသွားတာဒါလေးကိုသိတယ်အဲ့ဒီလိုသိနေတာတွေက အမှန်သိတွေလားအမှားသိတွေလားအဲ့ဒီလိုသိအောင်ရှုပါဝိပဿနာရှုတယ်ဆိုတာစိတ်ထဲမှာဘယ်မှစိတ်တွေမပြန့်လို့မဲနဲ့တည်နေအောင်လေးရှုနေတာကဒါသမထပါသိအောင်ရှုတာကဝိပဿနာပါအခုဘုန်းကြီးတို့ယောဂီများက သမထအာထုတ်တာလားဝိပဿနာအာထုတ်တာလားဝိပဿနာအာထုတ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတေချာသိနေရမယ်တေချာသိမှဝိပဿနာဉာဏ်ဖြစ်တယ်မသိရင်ဝိပဿနာဉာဏ်မဖြစ်ဘူးခွေးတို့ယောဂီများဒါကြောင့်ဒီဆောင်ပုံလေးတွေဆိုကြည့်အောင်ဘယ်လန်းညာလန်းဖြည်းဖြည်းလန်းခြီလန်းစိတ်ပါစေဘယ်လန်းညာလန်း ဖြည်းဖြည်းလန်းရှည်လန်းစိတ်ပါစေဟောဘယ်လန်းရင်လည်းပဲဖြည်းဖြည်းပဲညာလန်းရင်လည်းဖြည်းဖြည်းဖြည်းဖြည်းဆိုတာပုံမှန်လေးသွားနေတဲ့အတိုင်းလေးပဲဖြည်းဖြည်းပဲအဲဒီလိုလျှောက်တဲ့အခါဈဉ္ညာလျှောက်တဲ့အခါကျတော့ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာလက်ကြီးကိုရမ်းပြီးမလျှောက်ပါလက်ကြီးတွင်းလန်းကြီးချပြီးတောင်းတော်ကြီးထားပြီးမလျှောက်ပါ အဲ့ဒီလက်ကလေးဟာရှေ့ပတ်ရင်ပိုက်တာမယ်နောက်ပတ်ရင်ပိုက်တာအဲ့ဒီလိုပိုက်ပြီးတော့ရှောက်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအခုဈဉ္ဉံလျှောက်ခိုင်းနေဆိုတာအညောင်းပြေလျှောက်ခိုင်းတာမဟုတ်ဘူးတမာရီဖြစ်အောင်လျှောက်ခိုင်းတာဘာဖြစ်အောင်လျှောက်ခိုင်းတာတမာရီဖြစ်အောင်လျှောက်ခိုင်းတယ်ဉာဏ်ဖြစ်အောင်လျှောက်ခိုင်းတာလမ်းလျှောက်တာနဲ့ဈဉ္ဉံလျှောက်တာမတူပါဘူးလမ်းလျှောက်တယ်ဆိုတာအညောင်းပြေလျှောက်တာပါ ဈေးညာလျှောက်တယ်ဆိုတာတမာရီဖြစ်ဖို့လျှောက်တာညာဖြစ်ဖို့လျှောက်တာတွေ့ရလားဟောလမ်းလျှောက်တဲ့ပုဂ္ဂိုလ်ဟာဟိုကြည့်ဒီကြည့်လျှောက်တယ်ဈေးညာလျှောက်တဲ့ပုဂ္ဂိုလ်ဟာမျက်နှာလေးချလျှောက်ဟိုကြည့်ဒီကြည့်ကြည့်လို့ဖြစ်ပါမလားကြည့်နေရင်မိမိရဲ့ခြေလမ်းနဲ့ခြေလမ်းနဲ့ရှုရအာယုံပေါ်မှာရှုစိတ်ရောက်ပါအောင်မလားမရောက်တော့ဒါကြောင့်မို့လမ်းလျှောက်တဲ့ပုဂ္ဂိုလ်ကဟိုကြည့်ဒီကြည့်လျှောက်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကမျက်လွန်လေးချလျှောက်တယ် လမ်းလျှောက်တဲ့ပုဂ္ဂိုလ်ကစကားပြောပြီးတော့လျှောက်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကစကားပြောလျှောက်လို့ရပါမလားမရဘူးကိုယ့်ရဲ့မစိတ်ကလေးရှုမှတ်တဲ့အာယုဘောမှာစိတ်တွေမြဲနေအောင်တတိကပ်ပြီးတော့ရှုမှတ်ပြီးတော့လျှောက်ဒါကြောင့်မို့ဈဉ္ညာလျှောက်တာနဲ့လမ်းလျှောက်တာမတူပါဘူးဒါကြောင့်ခုယောဂီများလျှောက်တာကဈဉ္ညာပါလမ်းလျှောက်တာမဟုတ်ပါဘူး လမ်းလျှောက်တဲ့ပုဂ္ဂိုလ်ကဘာမှမမပါပါဘူးဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကမသိစိတ်လေးနဲ့သွားတာပါလုံးဝမတူစရာဘူးဒါကြောင့်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကတမာတိ ဖြစ်ဖို့ဉာဏ်ဖြစ်ဖို့လျှောက်တယ်အဲ့ဒီလိုရှောင်ရင်းနဲ့ပဲဈဉ္ညာလျှောက်နေတဲ့အတွက်ဣရိယာပုရောမမျှတဘူးလားဣရိယာပုမျှတတဲ့အခါကျတော့ထိုင်တဲ့အခါကြာရှည်စွာ မပြောင်းမရွှေ့ပဲနဲ့ထိုင်ရှုမှတ်လို့မရဘူးလားဈဉ္ညာကရှုမှတ်တဲ့ တမာရီတွေက ထိုင်တဲ့အချိန်မှာကျေစုပြုသလားမပြုဘူးလားထိုင်တဲ့အခါမှာကျေစုပြုဈဉ္ဉံမလျှောက်ဘဲနဲ့အဲ့ဒီယောဂီထိုင်ကြည့်နောက်ကြထိုင်ရမှာကိုကြောက်နောက်ကြထိုင်ရမှာကိုကြောက်ပြီးဓမ္မယုံနဲ့ဝင်းကိုမဝင်ရဘူးဓမ္မယုံကြီးကိုကြောက်ဓမ္မယုံကိုကြည့်ကိုမကြည့်ချင်တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာ ပေါ့ဖော်တကာကြီးတယောက်တရားအထုတ်တဲ့ကမဟာစိတ္တနာရိတ်တံမှာ န်းကြီးနေတဲ့အဆောင်မှာသူနေပါတယ်သူ့ကိုသမီးဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့အဖေကိုတရားတွေအထုတ်စေခြင်းလို့တရားသဘောလေးတွေလည်းသိစေခြင်းလို့ပေါ့ဒီကလည်းပေါက်ဖို့စေကြီးဖြစ်ပါတယ်ပို့ထားပြီးဘုန်းကြီးဆောင်မှာပဲအပ်တာပါဘုန်းကြီးစီအဲဒီမှာသူကဆယ်ရက်ပြည့်တဲ့ခါကျတော့ဒကာကြီးကသူ့အထုတ်တွေသူပြင်ပြီးတော့ပြန်မလို့ အဲ့လိုပြန်မလို့လုပ်တဲ့အခါကျတော့သမီးဖြစ်တဲ့ပုဂ္ဂိုလ်ကလာတဲ့အခါကျတော့အဲ့ဒီမှာသမီးရေဆယ်ရက်ပြည့်ပြီပေါ့ဖေပြန်တော့မယ်ဖေဆယ်ရက်ကြီးများတော့အာထုတ်တာလားနောက်ထပ်တစ်ခါတစ်ဖက်လောက်တိုးပါအောင်ဖေသမီးကတစ်ဖက်လောက်တိုးပြီးတော့အာထုတ်ပါအောင်ဖေအဲ့ဒီမှာတခါကြီးဟာငါတဲ့တရားအာထုတ်ဖို့အချက်ပေးအတန်ကြားလိုက်ရင်ငါငိုခြင်းနေ ဒီကကြီးကတရားထုတ်ဖို့အချက်ပေးတန်ကြားလိုက်ရင်ငိုခြင်းနဲ့ခုကဥဏ္ဏတာတို့ဥတီတီတို့အချက်ပေးတန်ကြောင်းခေါ်ရင်ငိုခြင်းနေဦးမယ်အဲအချက်ပေးတန်ကြောင်းခေါ်ရင်ငါငိုခြင်းနေအဲဒီကယောဂီစောင့်တဲ့ကိုယ်တော်ကိုတွေ့ရင်လက်သီးနဲ့ထိုးခြင်းတာတဲ့ယောဂီစောင့်တဲ့ကိုယ်တော်ကဒကာကြီးကသူကညောင်းတော့ဒုနှစ်ဖက်ထောင်ပြီးတော့အဲ့ဒီဒုနှစ်ဖက်ဖက်ပြီးတော့အဲ့ဒီခေါင်း မေးစီလေးတက်ပြီးအိတ်တာဘုရားယောဂီဆောင်တဲ့ကိုတော့အဲ့ဒါလာပြီးတော့ဒီကအဲ့လိုမလုံးနဲ့ထထထတင်မလင်းခွင်းတရားခါလေးဆက်ခဏခဏလာလာပြီးပုတ်ပုတ်နှိုးတော့အဲ့ဒီမှာဒီယောဂီဆောင်တဲ့ကိုတော့ကိုသူသိပြီးကြည့်မရတော့အဲ့ဒီမှာယောဂီဆောင်တဲ့ကိုတော့ကိုတွေ့ရင်လည်းငါလက်သီးနဲ့ထိုးချင်တာသူကပြောတယ်နောက်ပြီးတော့ဓမ္မယုံကြီးတဲ့ဝင်ရင်တရားတရားတော့မှာဆိုတော့ဓမ္မယုံကြီးကငါကြည့်ကိုမကြည့်ချင်ဘူး ဓမ္မယုံကြည်ကိုမကြည့်ချင်တော့ဘူးလေတရားထိုင်ရမှာကြောက်အဲ့ဒါပေါ့ဖို့တရားတရားကြီးကပြောတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ အထိုင်ကြီးတဲ့ထိုင်နေလို့ရှိရင်ဣရိယာပုမျှပါမလားဣရိယာပုမမျှဘူးဆိုရင်လည်းပဲတမာရီဖြစ်အောင်အတုဖို့လွယ်ပါမလားမလွယ်တော့တမာရီမှမဖြစ်ရင်ဝိပဿနာဉာဏ်ဆိုတာဘယ်လို့မှမဖြစ်နိုင်ဒါကြောင့်တရားရှုမှတ်တဲ့အခါမှာလည်းဣရိယာပုမျှဖို့မလိုဘူးလား ရသော်ဘုရားကဣရိယာပုမျှဖို့အတွက်ထိုင်ပြီးရှုရပ်ပြီးရှုသွားပြီးရှုလျှောက်ပြီးရှုဣရိယာပု၄ပါးသလိုမညွန်ကြဘူးလားအဲဒီလိုညွန်ကြတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးကြည့်ဘာမှမပင်ပန်းဘူးထိုင်ချိန်မှာထိုင်ပြီးရှုမှတ်မယ်ဈဉ္ဉံချိန်မှာဈဉ္ဉံလျှောက်ရှုမှတ်မယ်အဲ့ဒီဈဉ္ဉံရှုမှတ်တာကစိတ်တည်ငြိမ်မှုတမာတိတွေမြန်မြန်ဖြစ်လွယ်တယ်ရတဲ့တမာတိတွေလည်းခိုင်မြဲတယ်ရှိရတ္တိကိုဟောတည်တမာတိတွေပို့ပြီးခိုင်မြဲတယ် အဲ့ဒီကရတဲ့တမာရီဟာထိုင်ပြီးရှုမှတ်တဲ့အခါမှာပြန်ပြီးတော့ကျေစုပြုတယ်စိတ်တွေဘယ်မှမပြန်လွင့်တော့ဘူးရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်တွေမြဲသွားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဈဉ္ဉံဣရိယာပုနဲ့ရှုတင်သလားမရှုတင်ဘူးလားတကယ်ကိုတမာရီထူထောင်တဲ့ပုဂ္ဂိုလ်ဟာဈဉ္ဉံနဲ့ပထမဦးဆုံးထူထောင်ရင်တမာရီမြန်မြန်ဖြစ်တယ်ငါအထိုင်နဲ့ပဲလုပ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရှုမှတ်ရဲ့အာယုံက တိမ်မွေ့တဲ့အခါကျတော့ပျောက်ပျောက်သွားတယ်ပျောက်ပျောက်သွားတော့စိတ်တွေကပြန့်လွင့်များတယ်ထိုင်တာလူတော့ငြိမ်နေစိတ်ကငြိမ်မှမလားမငြိမ်ဘူးဈဉ်ညံကြတော့လူကတော့လှုပ်ရှားနေတယ်စိတ်ကတော့ညံညံမငြိမ်ဘူးလားညံညံငြိမ်သွားတယ်ဒါကြောင့်တမာရီစပြီးထူထောင်တဲ့ပုဂ္ဂိုလ်ကဈဉ်ညံကိုပထမကြိုးစားပါဈဉ်ညံကိုပထမကြိုးစားပါဈဉ်ညံကိုပထမ လျှောက်ပြီးတော့တမာတိထူတော်မှာအဲ့ဒီကဈဉ္ဉံကရတဲ့တမာတိနဲ့အထိုင်ကိုပို့ပြီးတော့ခိုင်မင်းအောင်ကြိုးစားပြီးတော့ရှုပါအဲ့ဒါကြောင့်မို့ဈဉ္ဉံလျှောက်တဲ့အခါမှာတစ်ချက်မှဘယ်လန်းညာလန်းလေးရှုပါအဲ့ဒီရှုတဲ့အခါမှာလည်းပဲဈဉ္ဉံလျှောက်တဲ့ပုဂ္ဂိုလ်ဟာဟိုဒီဒီဘယ်မှမကြည့်ရပါဘူးမျက်လွှာလေးမလုပ်ရမှာလဲချထားရမယ်ဆိုလိုက်ဟိုဒီမကြည့်ရှေးတီတီရှုကြည့်အမြဲပြီ ဟိုဒီမကြည့်ရှေးတီးတီးရှုကြည့်အမြဲပြီရှေးတီးတီးဆိုတော့ဟိုအဝေးကြီးကိုလှမ်းကြည့်ရမှာမဟုတ်ဘူးရှေး၄000ခန်းကိုကြည့်ရမှာမျက်လွာကိုချ၄000မြတ်ကြည့်ရအမှန်ပြီမျက်လွာကိုချ၄000မြတ်ကြည့်ရအမှန်ပြီ ရေဈဉ္ဉံလျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာမျက်စိကြီးကန်းမျက်စိလိုဟိုကြည့်ဒီကြည့်မလျှောက်ပါဘူးမျက်နှာလေးချတာအထက်ပိုင်းခန္ဓာကိုယ်ကလည်းလက်ကလေးပိုက်ထားလို့ငြိမ့်နေတယ်မျက်စိကလည်းဘယ်မှမကြည့်တော့ဘူးမျက်နှာလေးချတယ်ဘယ်မှအာရုံမရောက်တော့အဲဒီမှာအောက်ပိုင်းလှုပ်ရှားနေတာလေးတစ်ခုပေါ်မှာပဲအာယုံလေးစိုက်ပြီးတော့ညာခြေလမ်းရင်ညာလမ်းတွေဘယ်ခြေလမ်းဒီပေါ်မှာပဲအာယုံလေးစူးစိုက်ပြီးတော့ရှုမှတ်သွားအဲ့ဒီတစ်ချက်မှတ်ကိုနိုင်နေရင်ဘုန်းကြီးစိုးစိုးကပြောခဲ့တယ်နှစ်ချက်မှတ်လေးစူးစမ်းမှတ်ကြည့် နှစ်ချက်မှတ်ကိုနိုင်နေပြီဆိုရင်သုံးချက်မှတ်ကိုတိုးပြီးတော့ကြိုးစားရတယ်ဆိုလိုက်ကြွတာလှမ်းတာချမ်းလိုက်တာသေချာရှုပါလေကြွတာလှမ်းတာချမ်းလိုက်တာသေချာရှုပါလေဟောဒီမှာသေသေချာချာစူးစိုက်ပြီးရှုပါတဲ့ရှုတာ မြန်မြန်မြန်မြန်ကြီးကြွားတယ်လမ်းတွေချတယ်ကြွားတယ်လမ်းတွေချတယ်ဒီလိုလုပ်လို့မရကြွားလာတဲ့ခက်ကလေးမှာဒီတရွေချင်းတရွေချင်း ရွေ့လာတာလေးကိုကြွားတယ်ဟိုကကြွားမှုလေးဆုံးတာနဲ့ဒေလေးနဲ့အံကြလမ်းလိုက်တဲ့အခါမှာလည်းပဲဒီကလမ်းမှုအစကနေပြီးတော့တေချာလေးဆိုင်ပြီးတော့ရှုတယ်လမ်းတယ်ဟိုဒေလေးနဲ့ဆုံးတာနဲ့အံကြချမ်းလိုက်တဲ့အခါမှာလည်းပဲချမ်းမှုလေးကိုဒီချင်းအစကနေဆုံးတိအောင်ချားတယ်ဆို တပိုင်းစီတပိုင်းစီကြွတာတပိုင်းလှမ်းတာတပိုင်းချတာတပိုင်းကြွတာလိုက်ပိုင်းလှမ်းတာတပိုင်းချတာတပိုင်းဒီပုံမှာတပိုင်းစီပဲအဲ့ဒီမှာစိတ်အာရုံလေးကစိုက်ပြီးတော့အဲ့ဒီလိုယောဂီပုဂ္ဂိုလ်ကရှုရတယ်အဲ့ဒီလိုစိတ်လေးကဒီရှုနဲ့ရှုမှတ်တဲ့အာရုံပေါ်မှာမြဲသွားပြီကြွတဲ့ဘောလှမ်းတဲ့ဘောချတဲ့ဘောတခဲကိုတထက်ထက်တထက်တချနေအဲ့လိုရှုနိုင်နေပြီဆိုတဲ့အခါကျစိတ်တည်ငြိမ်မှုတွေအားကောင်းလာတဲ့အခါကျတော့ဘာကိုသိလာလဲဆို စိတ်ကလေးကိုသိလာတယ်မကြွခင်မှာကြွခြင်းစိတ်ကလေးပေါ်နေတာကိုသိတယ်အဲ့ဒီမှာစိတ်ကလေးကစပြီးပေါ်လာတယ်ဟောစိတ်ကကြွခြင်းမှာယုတ်ကြီးကဘာဖြစ်သွားတာလဲကြွလာဒါကြောင့်မို့နန္သခင်တွေစေခိုင်းနေရုပ်တွေလောက်ရသည်စိတ်ဆိုတဲ့နံကနေခိုင်းနေတယ်ရုပ်ကြီးကလိုက်လုံနေတာနံကသခင်ရုပ်ကြီးကကြုံနေခိုင်းတယ်ကလုံနေတာ အဲ့တော့ဒီမှာစိတ်ကကြွခြင်းတဲ့စိတ်လေးပေါ်လာမှသူကကြွတာချက်ချင်းကြီးယောဂီပုဂ္ဂိုလ်မသိဘူးနော်စိတ်တည်ငြိမ်မှုတမာတိတွေအားကောင်းပြီဆိုမှစိတ်ရဲ့ဥဆောင်မှုကိုသိလာလမ်းကဲမှာလည်းလမ်းကျင်တဲ့စိတ်ကြီးပေါ်နေတာကိုတွေ့ရခြားကဲမှာလည်းခြားကျင်တဲ့စိတ်ကြီးပေါ်နေတာကိုတွေ့ရအမြဲတမ်းပေါ်လာလားဆိုတော့အမြဲတမ်းတော့မပေါ်ဘူးတည်ငြိမ်မှုအားကောင်းလာတဲ့အခါမှာပေါ်လာပေါ်လာတဲ့အချိန်လေးကိုထက်မှအဲ့ဒီစိတ်လေးမပေါ်လာရင်ထက်မှတ်ဖို့လိုသေးလား စိတ်ကူးလေးတွေပေါ်လာတဲ့အခါအဲ့ဒီမှာအားကောင်းတဲ့အခါဓမ္မတိတွေအားကောင်းထက်သန်စွာရပြီစိတ်တည်ငြိမ်မှုတွေအားကောင်းနေပြီဆိုရင်မကြခင်မှာကြွခြင်းစိတ်လေးပေါ်တတ်တယ်မလန်းခင်မှာလန်းခြင်းစိတ်လေးပေါ်တတ်တယ်မချခင်မှာချခြင်းစိတ်လေးပေါ်တတ်တယ်ပေါ်လာရင်အဲ့ဒီစိတ်လေးပေါ်လာရင်အဲ့ဒီစိတ်လေးကိုမပေါ်လာရင်မှတ်ဖို့လိုသေးလားဆိုလိုက်မကြွခင်ကြွခြင်းစိတ်အစဉ်တိလျင် ရှုပါလေ မလှမ်းခင်လှမ်းခြင်းစိတ်အစဉ်သိလျင်ရှုပါလေမချခင်ချခြင်းစိတ်အစဉ်သိလျင်ရှုပါလေဟောဒါယောဂီပုဂ္ဂိုလ်ဟာဈဉ္ညာလျှောက်နေရင်လည်းဒီမှာစိတ်လေးကဥဆောင်ပြီးဖြစ်ပေါ်လာတာတွေကိုကုန်သိလာ ကြွားခိုင်မှလည်းတေချာစူးစိုက်ပြီးရှုတဲ့အတွက်ဘုန်းကြီးစောစောကပြောတယ်တည်ရပြီးတည်ရရွေ့ပါလာတဲ့သဘောတွေ့ရတယ်ပို့ပါလာတဲ့သဘောတွေ့ရင်တွေ့မယ်လေးသွားတဲ့သဘောတွေ့ရင်တွေ့မယ်လမ်းခိုင်မှတည်ရချင်းတည်ရချင်းရွေ့တာတွေ့ရင်တွေ့မယ်တင်းသွားတာတောင့်သွားတာသိချင်းသိချားခိုင်ကလေးမှရွေ့ပြီးတည်ရပြီးတည်ရကြတာတွေ့ရင်တွေ့မယ်ဒါမှမဟုတ်လေးကြသွားတာတွေ့ရင်တွေ့အဲဒီလိုတွေ့တယ်လို့ပဲဟိုမှာအောက်ကချပြီးတော့ကျမ်းနဲ့ထိလိုက်တဲ့အခါကျတော့ မာသဘောပြုတ်သဘောမတွေ့ဘူးလားအခုဆိုလေးပုံမှာနင်းလိုက်တယ်ကိုစောခင်းလေးပုံမှာနင်းလိုက်တယ်ဆိုတော့နူးညံ့တဲ့သဘောမတွေ့ဘူးလားပြော့သွားတဲ့သဘောမတွေ့ဘူးလားဘယ်ဒီလိုတာမန်ဟိုမှာကွန်ကရစ်လမ်းပေါ်မှာသွားရှောင်မယ်ဆိုရင်မာသဘောမတွေ့ဘူးလားကြမ်းထမ်းတဲ့သဘောမတွေ့ဘူးလားအဲ့ဒီသဘောလေးတွေကပထဝီတဗဒ္ဒပါလိမ့်မယ်ဈဉ္ဉံလျှောက်ရင်းနဲ့တော့ဓာတ်၄ပါးအကုန်လုံးမသိရဘူးလားအဲ့ဒီဓာတ်တွေဟာရုပ်တရားတွေပဲသိနေတဲ့သဘောလေးကနန္တရား ဒီဓာတ်သဘာဝတွေဒီဓာတ်လေးပါးရဲ့ဖွဲ့စည်းပြီးတော့ထားတာကိုငါလို့ခေါ်နေကြတယ်သူလို့ခေါ်နေကြတယ်ယောက်ျားမိန်းမလို့ခေါ်နေတယ်တကယ်တမ်းကျတော့ဒီဓာတ်လေးပါးရဲ့အစုဝေးကြီးများတာဖြစ်တယ်ဒီဓာတ်လေးပါးတွေပေါင်းစုထားတာဖြစ်တယ်အဲ့ဒီဓာတ်လေးပါးတစ်ခုခုဖောက်ပြန်လာရင်ကျမ်းပါသလားမကျမ်းပါဘူးလားမကျမ်းပါဖြစ်သွားတာပဲဒီဓာတ်လေးပါးတွေဒီဓာတ်လေးပါးရဲ့အစုဝေးပဲဒါကြောင့်မို့ဈဉ္ဉံလျှောက်တဲ့အခါမှာ တခဲကိုဒီဓာတ်တဘာဝတွေပထဝီဓာတ်ကိုလည်းသိတယ်ဝါယောဓာတ်ကိုလည်းသိတယ်ဒေဇောဓာတ်ကိုလည်းသိတယ်အာဘောဓာတ်ကိုလည်းသိတယ်သိသွားရမှာကိုပြောတာနော်ယောဂီပုဂ္ဂိုလ်ရှုတဲ့အခါမှာတော့ကြွတယ်ဆိုရင်ကြွတာလေးကိုပဲရှုကြွတယ်လို့ပဲရှုအဆိုလေးကကိုသိရမှာကတရွေ့ပြီးတရွေ့ရွေ့ပါလာတဲ့သဘောသိတာသို့မဟုတ်ပေါ့ပါလာတဲ့သဘောသိတာသို့မဟုတ်လေးပြီးပါလာတဲ့သဘောသိတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဉာဏ်က ဒီလိုတိတိသွားတာကိုအဲ့ဒါတတရားတွေကိုဓာတ်သဘောတွေကိုကိုယ်လိုက်သိတယ်အဲ့ဒီဓာတ်တွေအဲ့ဒီသဘာဝတွေသိနေတာကအမှန်သိလားအမှားသိလားအမှန်သိမှုတရားသိတာလားမတရားသိတာကဲတရားဆိုတော့ဗာတရားတွေသိတာလေရုပ်တရားနဲ့နာတရားသိပြီဒါထိုင်ရှုမှတ်ရင်လားဈဉ္ဉံလျှောက်ရှုမှတ်ရင်လားဒီလိုဆိုရင်ဈဉ္ဉံလျှောက်ပြီးတော့ရှုရင်းနဲ့တရားမသိနိုင်ဘူးလား ဈဉ္ညာလျှောက်ရှုရင်းနဲ့မတရားဖို့တရားတွေမရနိုင်ဘူးလားယဟန္တာထိအောင်မဖြစ်နိုင်ဘူးလားမြတ်စွာဘုရားလက်ထက်ကသုဘတ္တဆိုတဲ့ယဟန်ကြီးဟာမြတ်စွာဘုရားပြိဋိဘသံဃာနီစက္ကနာယီပိုင်းအချိန်လေးအတွင်းမှာဈဉ္ညာလျှောက်ပြီးရှုမှရင်လည်းယဟန္တာဖြစ်သွားတယ်။ဒါကြောင့်ဈဉ္ညာလျှောက်ရှုမှရင်လည်းတရားအသိဉာဏ်တူတွေမရနိုင်ဘူးလား။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်တဲ့အခါမှာတမန်ငါရှံငါ အညောင်းပြေသဘောမျိုးမလျှောက်ဘဲနဲ့တေချာတမာတိဖြစ်အောင်ဉာဏ်ဖြစ်အောင်တေချာအထူးစူးစိုက်ပြီးတော့ရှုမှတ်ဖို့မလိုအပ်ဘူးလားရိုးရိုးသေးသေးရှုမှတ်ဖို့မလိုအပ်ဘူးလားရှုမှတ်တဲ့အခါမှာအဲ့ဒီလိုရိုးသေးသေးရှုမှတ်ခြင်းအပြင်တမာတိလည်းဖြစ်မယ်ဝိပဿနာဉာဏ်လေးဖြစ်မယ်ပါရမီလူရှိမယ်ဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်ထိအောင်မရနိုင်ဘူးလားဒါကြောင့်ဘုမြတ်စွာဘုရားကပုဏ္ဏစာပရံဘိကဝေဘိက္ခု ကိစ္စတော်ဝကိစ္စမိတိပဇာနာတိဧကဝေယဟန်တော်များအိုချက်သားတို့ခုနစာပရံရှုမပွားများအာထုပ်ပုံနောက်တစ်မျိုးကဘိက္ခုယဟန်သည်ဝါတရားအာထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝသွားတော်လီဝါသွားလျင်လီဝါသွားတုံသွားဆဲသွားကြိုက်သွားစဉ်မူလီကိစ္စမိတိသွားတိဟူ၏ပဇာနာတိတိဝါတိအောင်ရှုပါလေ။ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်းဘုန်းကြီးတို့ယောဂီများတရားလေးဘုန်းကြီးဈဉ္ဉံလျှောက်ပြီးတော့ရှုမှတ်ပုံလေးကိုပြပြအောင်မယ်ဈဉ္ဉံလျှောက်တာလေးကိုဘုန်းကြီးပြပေးအောင်မယ်နော် ပညာလေးလျှောက်ပြပေးမယ်ဒီနေ့ဖြုတ်ပြရအောင် စဉ္ညာရှောင်မဲ့ပုဂ္ဂိုလ်ဟာပထမဦးဆုံးနေရာတစ်ခုကိုရွေးရပါမယ်ကိုရှောင်မဲ့နေရာကိုကိုယ်တိုင်ရွေးချယ်ရပါမယ်လူအများကြီးရှောင်နေတဲ့နေရာမျိုးကို မရွေးပဲနဲ့လူနည်းနည်းရှင်းတဲ့နေရာလေးကို မတင်ရမရှောင်ရအောင်ကိုနေရာလေးတစ်ခုကိုရွေးချယ်ရပါမယ်အဲလိုနေရာလေးတစ်ခုကိုရွေးချယ်ပြီးတော့ကိုဟာအရှိအတူပေါ့ဈဉ္ညာလမ်းရဲ့အရှိအတူ အဲ့ဒီအခြေတူတော့ကိုယ့်ဟာကိုယ်နေရာရဲ့အခြေအနေကို ကြည့်ပြီးတော့ရွေးချယ်ပါဆုံးဖြတ်ပါဥမာအဖြစ်ဒီဓမ္မယုံနဲ့ရှောက်မယ်ဆိုရင်ဒီလိုလေးရှောက်မယ်ဆိုရင်ဟိုဘက်နိုင်ရန်ဒီဘက်နိုင်ရန်ဒါကိုယ့်ရဲ့တတ်မှတ်ချက်ပေါ့ဒါလို့ဆိုရင်ဈဉ္ညာနဲ့ဆုံးပြီဒီဘက်ကနေရှောက်မယ်ဆိုရင်ဟိုဘက်နိုင်ရန်ရောက်ရင်ဈဉ္ညာနဲ့ဆုံးပြီဒါလေးတတ်မှတ်ထားရမယ်အဲ့ဒီလိုတတ်မှတ်ထားပြီးတော့ကိုက လျှောက်တဲ့အခါကျတော့လည်းပဲဘုန်းကြီးတို့ယောဂီများစောစောကပြောခဲ့တဲ့အတိုင်းလက်ကဒီလိုရမ်းပြီးတော့လည်းမလျှောက်ရပါဘူးဒီလိုတွင်းလန်းကြီးချပြီးတော့လည်းတောင်းတော့ကြီးထားပြီးမလျှောက်ရပါဘူးဒီလိုတွင်းလန်းကြီးချတာရင် ကြားရှင်လက်မှသွေးကြပြီးတော့လေးလာတယ်အဲ့ဒီကကြတော့ခြေထောက်ကလန်းတာရောလက်ကလေးတာရောအာယုနှစ်ခုဖြစ်သွားတဲ့ပြိုင်သွားတဲ့အတွက်အာယုစုဆက်ရခက်သွားပါတယ်ဒါကြောင့် ဒီဈဉ္ညာရှောက်မယ်ဆိုရင်လက်ကိုဒီလိုတွဲလန်းကြီးလည်းမထားဘဲနဲ့လက်လေးကိုဒီရှေ့ပတ်ခြင်းပိုင်မယ်။သို့မဟုတ်နောက်ကိုပြန်ပတ်ခြင်းပိုင်မယ်။အဲ့လိုလက်ကလေးကိုငြိမ်နေအောင်လက်ကလေးပိုက်တာပါ။ပိုက်ထားပြီးတော့ကိုယ်တတ်မှတ်တဲ့လမ်းပေါ့။ဒီကနေပြီးတော့ဟိုဘက်နံရအဆုံးဆိုရင်ကိုယ်အဲ့ဒီဆုံးနာနဲ့တပြိုင်တည်းချက်ချင်းပြန်လှည့်ရပါဘူး။တချို့ကဆုံးပြီဆိုတာနဲ့ဒီလိုပြန်လှည့်လိုက်တယ်မဟုတ်ဘူး။ ဆုံးပြီဆိုရင်အဲ့ဒီဆုံးတဲ့နေရာရောက်ရင်ရပ်လိုက်ပါခြေတော်နှစ်ခုစုံရက်ရပ်ပြီးတော့မျက်စိမှိတ်ပြီးတော့တကူလုံးဆံပြားကခြေပြားခြေပြားကဆံပြားတကူလုံးကိုအယုဆိုင်ပြီးတော့ရက်နေတဲ့အမူအရာလေးကို စိုက်ပြီးရက်တယ်ရက်တယ်ရက်တယ်အဲဆုံး၃ချက်လောက်မှတ်တယ် အဲဒီလိုရက်တယ်လို့မှတ်တဲ့ကံမှာတခါတည်းမှာဒီကတပြင်းလေးရှူလိုက်တာနဲ့ရက်တာနဲ့မှတ်တာဟာတစ်ထပ်တည်းကျသွားတယ်အဲလိုတစ်ထပ်တည်းကျသွားတဲ့ခါကျဒီမှာတကောလုံးဒီရက်နေတဲ့အမူအရာလေးပေါ်မှာအာယုံစိုက်မိနေတယ်ရက်တယ်ရက်တယ်သုံးချက်လောက်မှတ်ပြီးပြီဆိုမှကိုသွားမဲ့ဘက်ကို ပြန်ပြီးတော့လျှောက်ဒီလိုကြွေဝိုက်ပြီးတော့မလျှောက်ရဘူးဒီလျှောက်တဲ့လမ်းဟာတလမ်းနဲ့ပဲရှိရတယ် တလန်းတစ်ဖြောင်းလေးကိုခောက်တုံခောက်ပြန်ရှောင်နေတာကိုစင်ကမဇင်းကြံလို့ခေါ်တယ်စင်ကမဆိုတော့ခောက်တုံခောက်ပြန်လို့ဒီလိုဝေးပြီးရှောင်လိုက်ဒီလိုဝိုက်ပြီးရှောင်လိုက်အဲ့လိုမရှောင်အောင်ခုဒီထဲရှောက်တယ်ဆိုရင်ဟာနေရာကြီးကျယ်သားပဲဆိုဒီမှာဒီဘက်ကနေရှောက်ဟိုဘက်ရှောက်ဒီလိုပတ်ရှောက်နေရတာမျိုးမဟုတ်ကိုတတ်မှတ်တဲ့လမ်းတလန်းနဲ့တတ်မှတ်တလန်းနဲ့တတ်မှတ်ပြီးတော့မှအဲ့ဒီအဆုံးရောက်ပြီဆိုရင်ဒီလိုမပတ်ရဘူး ရက်နေတဲ့အမူအရာလေးကိုရက်တယ်ရက်တဲ့အမူအရာလေးကိုတစ်ဖက်ကိုလှည့်တဲ့အခါမှာဒီမှာခြေထောက်လေးလှည့်တဲ့အခါမှာခြေထောက်လေးရွှေ့တာလေးကိုလှည့်တယ်ခန္ဓာကိုယ်ရဲ့လှည့်ပြီးပါလာတယ်လှည့်တယ်ခန္ဓာကိုယ်ကလှည့်ပါလာလှည့်တယ်လှည့်တယ်စသည်ပေါ့ကိုသွားမဲ့ပဲမျက်နှာမူမိအောင်လှည့်တာလေးကိုမှတ်ရတယ်အဲ့လိုမျက်နှာမူမိလောက်ပြီဆိုရင် ပြန်ပြီးတော့ရက်တယ်ရက်တယ်ဒီကိုယ်လုံးအာယုဆက်ပြီးတော့မှတ်ပြီးပါတစ်ချက်သုံးချက်ပြီးပြီဆိုမှမျက်လွှာလေးဖွင့်ပြီးတော့တခါဒီလမ်းပေါ်မှာပဲပြန်လျှောက်ပါလမ်းကိုဒီလိုလက်ပါမလျှောက်ပါနဲ့မနေ့ကိုဒီနေရာလျှောက်တယ်နေ့ကိုဟိုနေရာလျှောက်မယ်နောက်ညကျညကျတော့ဟိုနေရာလျှောက်မယ်အဲ့လိုနေရာတွေကိုလျှောက်ပြီးမသွားပါနဲ့ကိုလျှောက်မဲ့လမ်းဟာဒီလမ်းလေးတလမ်းလေးကိုပဲရွေးထားပါမနေ့လျှောက်လဲဒီနေရာမှာပဲလျှောက် နေ့နေ့သွားလျှောက်လေဒီနေရာမှာပဲလျှောက်ညပိုင်းလျှောက်ရင်လည်းဒီနေရာမှာပဲလျှောက်အဲ့ဒီလိုလျှောက်တော့လမ်းဟာသူ့ရဲ့အနေထားတွေကိုကုန်သိပြီးသားဖြစ်တဲ့အတွက်စိတ်ကလမ်းပေါ်မရောက်တော့ဘူးကိုယ့်ရဲ့ဒီမှာကြွရင်ကြွတဲ့ပုံလှမ်းရင်လှမ်းတဲ့ပုံချရင်ချတဲ့ပုံအဲ့ဒီပုံမှာအာရုံစိုက်လို့ရသွားတယ်ဒီလိုမဟုတ်ဘဲနဲ့ဒီမနဲ့ဒီနေရာလျှောက်တဲ့နေ့ကြတော့ဟောလမ်းကအသစ်ဖြစ်တော့လမ်းပေါ်မှာစိတ်ကရောက်ပြန် ဟိုဘက်ရောက်သွားပြန်တော့တကလမ်းကအတိပြစ်တော့လမ်းပေါ်မှာစိတ်ရောက်ပြန်ရောကိုယ့်ရဲ့ရှုမှတ်တဲ့အာရုံပေါ်မှာစိတ်မရောက်ပဲဖြစ်တတ်ပါတယ်။နောက်ဈဉ္ညာလျှောက်တဲ့လမ်းဟာဖြောင်ဖြူးတဲ့လမ်းဖြစ်ရပါတယ်။ဂျိုင်းနေကျင်းနေကမှုတွေကမောက်တွေမရှိရပါဘူး။ညင်ညာတဲ့လမ်းဖြစ်ရမယ်။ကိုယ်ကောက်တွေမရှိရ။ညင်ညာတဲ့လမ်းလေးဖြစ်ရ။ဖြောင်တန်းတဲ့လမ်းလေးဖြစ်ရ။အဲ့ဒီလိုလမ်းလေးကိုရွေးချယ်ပြီးတော့မှ ကိုယ်ဈဉ္ညာလျှောက်ပါ။ဘုန်းကြီးက တစ်ချက်မှတ်လေးနဲ့ယောဂီတို့ကိုပထမမှတ်ပြမယ်နော်တစ်ချက်မှတ်ဆိုတာကအခုယောဂီတို့ပုံမှန်သွားနေတဲ့ပုံစံလေးပဲညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်ညာလန်းတယ် ဘေလန်းတေညာလန်းတေဘေလန်းတေကိုတတ်မှတ်တဲ့နေရာရောက်ပြီဆိုရင်မျက်စိလေးမှိတ်လိုက်ပါမျက်စိမှိတ်ပြီးတော့ဒီကိုယ်လုံးကိုအာရုံစိုက်ပြီးယက်တေယက်တေယက်တေဒါယောဂီတို့ကိုပြောနေတာမဟုတ်အတန်ထွက်တာနော်ကိုယ့်ဟာကိုယ်ဆိုတော့အတန်ထွက်ဖို့မလိုဘူးနော်စိတ်နဲ့ပဲမှတ်ရမယ် အဲ့ဒီမှာတစ်ဖက်ကိုလှည့်တဲ့အခါကျတော့ဒီရက်တဲ့နေရာပဲပြန်လှည့်လှည့်တယ်လှည့်တယ်ခြေတော်လေးလှည့်လိုက်တာနဲ့ဒီကိုယ်လေးလဲပါသွားတာလေးကိုသတိကပ်တာလှည့်တယ်လှည့်တယ်လှည့်တယ်လှည့်တယ်လှည့်တယ် သွားမဲ့ပဲမျက်နှာမူမိလောက်ပြီဆိုရင်ပြန်ပြီးတော့ရက်တယ်ရက်တယ်ပြန်မှတ်အဲလိုနှစ်ချက်သုံးချက်မှတ်ပြီဆိုမှမျက်လွန်လေးပြန်ဖွင့်လိုက်ဖွင့်ပြီးတော့ဒီလမ်းပေါ်မှာပဲပြန်ရှောက်မယ်ညာလမ်းတယ်ဘယ်လမ်းတယ်ညာလမ်းတယ်ဘယ်လမ်းတယ်ညာလမ်းတယ်ဘယ်လမ်းတယ် ညာလန်းဒီဘေလန်းဒီညာလန်းဒီဘေလန်းဒီဆုံးပြီဆိုရင်စောစောကလိုပဲမျက်စိလေးပိတ်ဒီကိုယ်လုံးကို အာယုံဆိုင်ပြီးရက်တယ်ရက်တယ်သုံးချက်လောက်မှပြီးပြီဆိုမှတစ်ဖက်ကိုလှည့်ရင်ဒီရက်တဲ့နေရာလေးကိုပြန်လှည့်မယ်လှည့်တယ်လှည့်တယ်လေရေ လေရေလေရေလေရေဘာမှပဲမျက်နှာမူမိပြီဆိုရင်ပြန်ပြီးတော့ရက်တယ်ရက်တယ်ဒါပဲပြန်ပြီးမှမျက်လော်လေးပြန်ဖွင့်ဖွင့်ပြီးတော့ဒီတလန်းနဲကိုပဲခောက်တုံခောက်ပြန်ကိုမိနစ်30ရှောင်းမယ်ဆိုရင် မိနစ်30ဒီလန်းတလန်းပုံမှာပဲရှောင်းပါ45မိနစ်ရှောင်းမယ်ဆိုရင်လေ45မိနစ်လုံးလုံးဒီလန်းလေးပုံမှာပဲရှောင်း တဏှာကြီးရှောက်မယ်ဆိုရင်တဏှာဒီပုံမှာပဲရှောက်အဲလိုဆိုရင်မိမိရဲ့ရှုစိတ်ကညာလန်းတယ်ဆိုညာပုံမှာစိတ်လေးရောက်သွားတယ်ဘယ်လန်းတယ်ဆိုဘယ်ပုံမှာစိတ်လေးရောက်သွားတယ်ဘေးကိုမရောက်တော့စိတ်ကအဲ့ဒီပုံမှာဈဉ္ညာပုံမှာပဲစိတ်လေးမြဲသွားအဲ့ဒီအချိန်မှာထိုင်ပြီးသွားရှုလိုက်စိတ်တွေဘယ်မှာဖမ်းเสียရှာเสียမလို့တော့ဒါလည်းဖောင်းမင်းပိနေတတ်မိသွားစိတ်ကစူစီးပြီးသားဖြစ်နေလို့ ဒါတစ်ချက်မှသူ့ကိုနိုင်နှင်းပြီဆိုတဲ့အခါမှာဘုန်းကြီးတို့အထုတုံးကတော့စမှတ်တဲ့အခါမှာကမ္မထဆရာအနည်းဆုံး3ရက်4ရက်5ရက်လောက်ပြီးတယ်ဒီတစ်ချက်မှတ်နဲ့ကို4 5ရက်မြဲတော့ဘယ်နေရာသွားသွားဒီညာလန်းတယ်ပင်လန်းတယ်ဆိုတဲ့အမှတ်ကလေးကိုပဲမြဲနေအောင်တခါလေးရှုမှတ်ခိုင်းတယ် အဲ့လိုမြဲနေအောင်ရှုမှတ်ခိုင်းတယ်ဘယ်လောက်ထိအောင်မြဲပြီလဲဆိုရင်ဥမာအဖြစ်မိမိကအိပ်ပျော်နေတယ်ဟိုကတရားအထုဖို့အချိန်ရောက်သွားပြီတန်ဝရှိတဲ့ပုဂ္ဂိုလ်ကဩယောဂီထထအောင်မယောဂီတွေသွားကုန်ကြပြီဓမ္မအောင်သွားရမယ်ဆိုတဲ့အနေအချင်းအိယာကနှိုးလိုက်လို့ရှိရင်အဲ့ဒီအချိန်မှာထသွားတာကိုပဲအမှန်မလို့တော့ညာလန်းတယ်ပြလန်းတယ်အဲ့ဒီလောက်မြဲသွားပြီဆိုတဲ့ပုဂ္ဂိုလ်အဲ့ဒီကြတော့မှ အမှတ်ကိုတိုးမှန်လူသားဆရာအဲ့ဒီမှာတိုးပြီအဲ့ဒီမှာတစ်ချက်မှတ်ကနေနှစ်ချက်မှတ်ကိုခိုင်းတယ်နှစ်ချက်မှတ်ကြတော့ဘာမှသိမထူကြဘူးဒီတစ်ချက်မှတ်နေပဲသူနဲ့ပုံစံတူပေါ့ကြွရတယ်ဆိုတဲ့အခါမှာဒီမှာကြွရတယ်ချရတယ်ကြွရတယ်ချရတယ် ကြွားရီခြားရီကြွားရီခြားရီကြွားရီခြားရီကြွားရီခြားရီကြွားရီခြားရီကြွားရီခြားရီကြွားရီခြားရီကြွားရီခြားရီဆုံးပြီဆိုတဲ့နေရာဟုတ်တော့ကိုရက်လိုက်မျက်စိလေးမိတ်ဒီကိုယ်လုံးအာယုဆိုင်စိုးစိုးကလိုပဲရက်တဲ့အမူအရာလေးကို ၃ချက်လောက်၅ချက်လောက်မှတ်လိုက်ပြီးတော့မှတစ်ဖက်ကိုလှည့်တယ်လှည့်တဲ့အခါမှာ မျက်စိလေးမှိတ်ပြီးလှည့်ရတယ်နော်မျက်စိဖွင့်လှည့်ရင်မူတယ်အဲ့ဒီမှာလှည့်နေတဲ့အမူအရာလေးကိုတဖြည်းချင်းခြေတော်လေးလှည့်တာကိုယ်လေးလဲသွားတာဒါလေးကိုတတိထားလေတယ်လေတယ်လေတယ်လေတယ်လေတယ် သောမေဖြစ်မျက်နှာမူပြီးရင်ပြန်ပြီးတော့ရက်တယ်ရက်တယ်မှပြီးပြီဆိုရင်ဒီနှစ်ချက်မှတ်ကိုပဲဒီမှာကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်ဒါပဲဆုံးသွားပြီဆိုရင်ဒီနေရာမှာပဲရပ်ပဲ ရပ်ပြီးတော့ရပ်တဲ့အမူအရာလေးမှတ်မယ်ပြီးရင်တစ်ဖက်ကိုလှည့်တဲ့အမူအရာလေးတွေမှတ်မယ်ဒီဝချင်းဒီဝချင်းလှည့်နေတာလေးကိုမှတ်မယ်စိတ်ဒီဘယ်မှမသွားတော့ဘူးဒီမှာပဲရှိနေလိမ့်မယ်အဲဒီမှာလှည့်နေတဲ့အမူအရာလေးကိုမှတ်ပြီးတော့ဟောသွားမဲ့ဘက်ကိုမျက်နှာမူပြီးသွားပြီဆိုရင်တခါပြန်ပြီးရပ်တဲ့အမူအရာလေးမှတ်မယ်ပြီးရင်မျက်နှာလေးဖွင့်မယ်ဖွင့်ပြီးတော့ပြန်ရှောင်းမယ်ဒီခောက်တုံ ခောက်ပြန် ဒီနှစ်ချက်မှတ်လေးကိုလည်းပဲသောသောကပြောသလိုပဲအိယာက ပုတ်ပြီးနှိုးလှုပ်လိုက်တာတောင်မှဒီနှစ်ချက်မှတ်ကိုမလွတ်တော့ဘူးဆိုရင်အဲ့ဒီယောဂီကိုကမ္မထဆရာကအမှတ်တိုးပေးတယ်။သုံးချက်မှတ်ကြည့်။တေချာအသေးစိတ်လေးမှတ်လေးတဘာဝတွေပူတည်တယ်ပဲ။အသေးစိတ်လေးမှတ်လေးတဘာဝတွေရဲ့ဖြစ်မှုပြမှုကိုပူတည်လေပဲ။အဲ့ဒီမှာယောဂီပုဂ္ဂိုလ်ရဲ့တည်တာ ပို့ပြီးတော့ဘာကောင်းလာလိမ့်မယ်။သုံးချက်မှတ်ကြတော့စောစောကတစ်ချက်မှတ်နှစ်ချက်မှတ်လို့မလို့မရတော့ဘူး။ကြွားခိုက်ကလေးမှာတည်ရချင်းတည်ရချင်းပါလာတာလေးသိဖို့လမ်းခိုက်ကလေးမှာတည်ရချင်းတည်ရချင်းရွေ့သွားတာလေးသိဖို့ခြားခိုက်ကလေးမှာတည်ရချင်းတည်ရချင်းလေးချသွားတာလေးသိဖို့ဆိုရင်တေချာပို့ပြီးတော့စူးစိုက်ရတယ် အသက်အရွယ်ကြီးတဲ့ပုံကိုယ်တွေဆိုရင်ဘုန်းကြီးတို့ဒီသုံးချက်မှတ်ပေးလို့မရဘူးအသက်အရွယ်ကြီးတဲ့ပုံကိုယ်တွေသုံးချက်မှတ်ဆိုရင်ကိုယ်ခန္ဓာကိုမနိုင်တာနဲ့လဲပြီးကျိုးသွားမှာဆိုတာရိတ်တလာမှာကျိုးပေးသွားမယ်ပြန်ကြထမ်းပေါ်အဲ့ဒါကြောင့်တစ်ချက်မှတ်ပဲအသက်60ကျော်90ကျော်တွေကတော့တစ်ချက်မှတ်လောက်ပဲတင်လျော်တယ်။ညာလန်းတယ်ပဲလန်းတယ်ဆိုတဲ့အမှတ်လောက်ပဲတင်လျော်တယ်။သုံးချက်မှတ်တွေထီအောင် ဟာသူတို့တော့မှတ်တယ်ငါလည်းမှတ်မယ်ဆိုပြီးတော့သွားမလုပ်လိုက်နဲ့သူကစိတ်တည်ငြိမ်မှုတမာတိတော်တော်အားကောင်းတဲ့ပုဂ္ဂိုလ်မှဒီသုံးချက်ကိုမှတ်လို့ရတယ်ဒီလိုမဟုတ်ရင်လူကကိုယ်ခန္ဓာကိုယ်ကိုမနိုင်ဘူးရိုင်သွားတာတို့လဲမလို့ဖြစ်တာတို့သူကခွေကြတော့မလို့ဖြစ်တာတို့ဖြစ်တယ်။ဘာကြောင့်လဲကိုယ်ခန္ဓာကိုယ်ရဲ့ဝိတ်ကိုသူထိမရအောင်။မစိတ်ကလည်းပဲဒီပေါ်မှာညွတ်လို့မရတဲ့ခါကလည်းကြတော့စိတ်ကဘေးရောက်သွားလေ။ လွဲသွားလေပဲလူကရှိုင်သွားလေပဲဒါကြောင့်သုံးချက်မှကြတော့တော်တော်ကိုတမာတိတွေဖြစ်ပြီးတော့စိတ်တည်ငြိမ်မှုတွေအားကောင်းပြီးအမှတ်တွေမြဲမြဲမှတ်နိုင်တဲ့ပုဂ္ဂိုလ်နိဗ္ဗာန်တရားတွေအတူကိုခင်းနေတဲ့ပုဂ္ဂိုလ်မျိုးမှသုံးချက်မှတ်ကိုကောင်းကောင်းမှတ်နိုင်တယ်။သုံးချက်မှတ်မှတ်တော့မယ်ဆိုတော့ဒီမှာဖဏောင်လေးကြွလာတာလေးကိုကြွားတယ်ဖြည်းဖြည်းလေးပဲ ရှေ့ကိုလမ်းတော့မှဒီမှာလမ်းနေဖြည်းဖြည်းဖြည်းချလိုက်တော့မှချရတယ်ကြည်လန်းကျဲလို့လည်းမရဘူးကျဲလိုက်တာနဲ့ချတာနဲ့ကြွတာနဲ့တခုပြိုင်ပြိုင်သွားမှဆိုလို့မစိတ်မကျဲလေးပဲမှရတယ်ကြွရတယ်လမ်းနေချရတယ်ကြွရတယ်လမ်းနေချရတယ်ကြွရတယ်လမ်းနေချရတယ် ကြွားတယ်လမ်းတယ်ချတယ်ကြွားတယ်လမ်းတယ်ချတယ်ကြွားတယ်လမ်းတယ်ချတယ်ကြွားတယ်လမ်းတယ်ချတယ်ကြွားတယ်လမ်းတယ်ချတယ်ကြွားတယ်လမ်းတယ်ချတယ် ကြွားတယ်လမ်းတယ်ချာကြွားတယ်လမ်းတယ်ချာဆုံးပြီဆိုရင်သောသောလိုပဲမျက်စိလေးမှိတ်ပြီးတော့ရက်တယ်ရက်တယ်မှတစ်ဖက်ကိုလှည့်တော့သောသောလိုပဲလှည့်တယ်လှည့်တယ်လှည့်တယ်လှည့်တယ် လေလေလေလေလေဘောမေပဲမျက်နှာမူမိပြီဆိုရင်ရတ္တရတ္တရတ္တမူရမှာပြီးပြီဆိုရင်ဒီကပြန်ပြီးလာလန်းကိုပြန်လျှောက်လျှောက်တဲ့အခါမှာဘုန်းကြီးတို့ဒီလိုမှတ်တဲ့အခါမှာတချို့ယောဂီများဟိုဆရာသမားရဲ့ညွှန်ပြမှုနီးမကြတာလည်းပါတယ်ကိုယ်တိုင်ကလည်းသူများလျှောက်တာတွေကိုတေချာတတိမထားမိတာလည်းပါတယ် တချို့ကရှောက်ပြီဆိုရင်ဒီသုံးရက်မှတ်တကကြွရတယ်ဆိုရင်ဒီကိုယ်လုံးဒီလိုကြီးကြွတာလမ်းနေဆိုရင်ဒီလိုကြီးလမ်းတာချတယ်ဆိုရင်ဒီလိုချတယ်ဒီလိုချတယ်အဲ့ဒါမျိုးကရှုမှတ်မှုမမှန်ဘူးမှားနေတယ်သူ့ရဲ့တဘာဝတိုင်ဒီမှာကြွရတယ်ဆိုတော့တဘာဝလေးတိုင်ပဲလမ်းနေဆိုတော့လေသူ့တဘာဝတိုင်ပဲချရတယ်ဆိုတော့ဒီမှာတဘာဝတိုင်တပြင်းလုံးချရတယ်ဒီလိုခဏကချပြီးဒီလိုချတာပြီးမလုပ်ပါဘူးတပြင်းလုံးဒီလိုချတယ် လူချပြီးပြီဆိုမှနောက်ကြည့်တော့ကကြွားတယ်လမ်းတယ်ချားတယ်ကြွားတယ်လမ်းတယ်ချားတယ်ကြွားတယ်လမ်းတယ်ချားတယ်ကြွားတယ်လမ်းတယ်ချားတယ်ကြွားတယ်လမ်းတယ်ချားတယ်ကြွားတယ်လမ်းတယ် ကြာတယ်ကြွားတယ်လမ်းတယ်ကြာတယ်ကြွားတယ်လမ်းတယ်ကြာတယ်ပြီးရင်မျက်စိလေးမှိတ်မယ်ရက်တဲ့မူရလေးကိုမှတ်မယ်ရက်တယ်ရက်တယ်ပြီးရင်တစ်ဖက်ကိုလှည့်တော့လှည့်တယ်လှည့်တယ်မှတ်ဒါကျွန်တော်လေးလှည့်နေတာလေးရခန္ဓာကိုယ်လေးလဲပြီးပါနေတာလေးကိုလဲနေတာလေးကိုပဲမှတ်တာ အဲဒီမှာတစ်ချက်ချင်းသူ့ရဲ့လှုပ်ရှားမှုတွေမှာသွားမဲ့ပဲမျက်နှာမူမိပြီဆိုရင်ဒီကပြန်ပြီးရက်တယ်ရက်တယ်မှာပြီးပြီဆိုရင်ပြန်ရှောင်ဒီလောက်ဆိုရင်သုံးချက်မှတ်လေပဲဟိုလူငယ်တွေအနေနဲ့ကိုယ့်အကူလေ့လာကြည့်လို့ရသို့တော့တမာတိမဖြစ်သေးပဲနဲ့ရှောက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်လူရိုင်သွားတာတို့ခွေသွားတာတို့လဲမလို့ဖြစ်တာတို့ဖြစ်တယ် အဲ့ဒါဘာကြောင့်လဲမှတ်စိတ်ကိုတဲ့တဲ့မမှတ်နိုင်သေးလို့လွဲလွဲသွားတာတကယ်ကိုဟိုဘက်ကတစ်ချက်မှ နှစ်ချက်မှကိုနည်းနည်းနည်းနည်းမှတ်နိုင်ပြီဆိုတဲ့ပုဂ္ဂိုလ်မှသာဒီသုံးချက်မှတ်ကကောင်းကောင်းမှတ်နိုင်တယ်အဲ့လိုမှတ်တဲ့အခါမှာဘုန်းကြီးစိုးစိုးကသုံးချက်မှတ်ရဲ့သဘာဝတွေတိပုံလေးတွေကိုလည်းဘုန်းကြီးတို့ယောဂီများကိုပြောခဲ့ပြီနော် ကြွားကလေးမှရွှေသဘောလေးတိတာတို့ ပေါ်သဘောလေးသိတာတို့လေသဘောလေးသိတာတို့ဒီသိရတစ်ချိန်နဲ့တစ်ချိန်နဲ့မတူဘူးမနေ့ပိုင်းမှာဒီလိုသိပြီမနေ့ပိုင်းမှာဒီမျိုးသိရင်သိတယ်တယောက်နဲ့တယောက်နဲ့လည်းအသိချင်းလည်းမတူဘူးတယောက်ကရွေ့တာကိုသိပြီမဲ့တယောက်ကလေးတာကိုသိရင်သိမယ်ဒါပေမဲ့အကုန်သိတာတွေကအမှန်နေကြီးတယ်ပဲဘာမှမရှိဘူးအဲ့ဒီလိုလေးရခုဆရာတော်ပြတာကဒါနမုနာလောက်ပဲပြတာ တကယ်မှတ်နိုင်ပြီဆိုတဲ့ပုံကိုကြတော့ဒီကြွတာလေးကိုပဲတစ်ချက်တည်းနဲ့မှတ်လို့မပြီးဘူးကြွတယ်ကြွတယ်ကြွတယ်သုံးချက်လောက်မှကြွမှုဆုံးတယ်ဒီအလန်းမှလည်းပဲဒီတိုင်းပဲတီတွေ့ချင်းတွေ့ချင်းရှေ့ကိုလှမ်းတော်တာလေးကိုသုံးချက်လောက်လှမ်းမှမှတ်မှဆုံးတယ်ဒီခြားတာလေးကြတော့နည်းနည်းတစ်ချက်တစ်ချက်နဲ့ပြီးတယ်အဲ့ဒါလေးတွေပါအကုန်လုံးသတိထားလို့ရတယ်ဘုန်းကြီးဟိုထိုင်းနိုင်ငံက မဟာကျူလာလောင်ကွန်အဲတက္ကသိုလ်ကြီးကဘုန်းကြီးကိုပြင်ပြီးတော့တရားပြခိုင်းပါတယ်တရားပြခိုင်းတဲ့အခါကျတော့ဘုန်းကြီးထိုင်ရှုမှတ်ပုံတွေကိုယောဂီတို့ကိုပြောသလိုပဲပြပေးတယ်ဈေးညံလည်းဘုန်းကြီးကိုယ်တိုင်လျှောက်ပြပေးတယ်ကိုယ်တိုင်လျှောက်ပြပေးပြီးတော့အဲ့ဒီမှာတက္ကသိုလ်ကျောင်းသူကျောင်းသားတွေနဲ့တက္ကသိုလ်ဆရာတွေသူတို့လာပြီးတော့나ယူလေ့လာကြတယ် ဒါထဲမှာဈဉ္ညာလျှောက်ပုံကိုဘုန်းကြီးကဒါသုံးချင်းမှတ်ဟာတာမန်အားထုတ်နေတဲ့ပုံကိုယ်တွေအတွက်လောက်ပဲလို့ပြောပြတယ်ဒီတဲ့ပို့ပြီးတော့ရှုမှတ်မယ်ဆိုရင်6ချက်မှတ်မှတ်လို့ရတယ်လို့ကြွားဆွဲလှမ်းလွတ်ချနင်း6ချက်မှတ်မှတ်လို့ရတယ်လို့တကယ်တမာရီအားကောင်းပြီဆိုတဲ့ပုဂ္ဂိုလ်ကြတော့9ချက်မှတ်မှတ်လို့ရတယ်လို့ဘုရားပြောလိုက်တော့ အဲ့ဒီမှာတက္ကသိုလ်ဆရာတွေရောမျိုးလို့ပြုပြီးတော့ဘုန်းကြီးကိုဝမ်းကြည့်ကိုချက်မှတ်လောက်တယ်မကဘူးလို့12ချက်လည်းမှတ်လို့ရတယ်အဲ့ဒီမှာသူတို့ဘုန်းကြီးကိုမေးပုံပြီဘယ်လိုမှတ်မှာလဲသူတို့သိထားတာ6ချက်မှတ်လောက်တော့သိတယ်ကိုချက်မှတ်ကိုဘယ်လိုမှတ်မှာလဲဆိုတော့မှမင်းတို့ကငါရှောက်ပြဖို့ဆိုတာလို့တကယ်ကိုကို၌ကလည်းတမာရီတွေဖြစ်ပြီးတော့ အမြဲရှုမှတ်နေတဲ့ပုဂ္ဂိုလ်မှာဒီကိုးချက်မှဆနှစ်ချက်မှတို့ဆိုတာရှာလို့ရတယ်။အဲတော့တစ်ချက်ကိုဥမာအပြင်လို့ဘုန်းကြီးကလက်နဲ့ပဲပြလိုက်တယ်။ကြွမှုလေးကိုဒီကံတဖြည်းဖြည်းလေးကြွလာတာလေးကိုတစ်ချက်သေးနဲ့ကြွမှုဆုံးတာမဟုတ်ဘူးလို့ဒီကြွတယ်ဆိုတာဒီလိုခြေတော်ကြီးကိုကြွရတာမဟုတ်ဘူးနော်။ဘုန်းကြီးစောစောကပြောသလိုပဲဒီလိုကြွရတယ်ဆိုဒီလိုမကြွရဘူး။သူ့ဟာသူဖဏောင်လေးကြွလာတာကိုသာကြွရတယ်ပါ။ ခြေပြားကမလွတ်သေးဘူးလှမ်းလိုက်တဲ့အခါကျတော့မှခြေပြားကလွတ်ပြီးလှမ်းတယ်ချမ်းလိုက်တဲ့အခါကျတော့မှတပြင်းလုံးချတာအဲ့ဒီကြွားကလေးမှာကြွားမှုကိုမဆုံးမချင်းလေးကြွားတယ်ကြွားတယ်ကြွားတယ်သုံးချက်မှတ်သွားမယ်လှမ်းတာလေးကိုသုံးချက်မှတ်သွားမယ်ချတာလေးကိုသုံးချက်မှတ်သွားမယ်ကိုးချက်ရတယ်အဲ့ဒီကနေမှဘုန်းကြီးကအဲ့ဒီမှာဒီတဲ့တိုးပြီးတော့ဒီလိုမှတ်မယ်ဆိုရင်ဒီလိုရတယ်သူတို့သင်ပေးပါ သင်ပေးအောင်ကမင်းတို့ဒီရပိုင်းလေးလောက်နဲ့ငါမင်းတို့လည်းမရှိမှနိုင်ဘူးတကယ်လို့သင်ပေးရမယ်ဆိုရင်မင်းတို့ကိုယ်တိုင်မြန်မာနိုင်ငံလာပြီးအားထုတ်တဲ့အခါဒါပေမဲ့စစချင်းမင်းတို့ငါသင်ပေးပြီပဲမင်းတို့မလုပ်နိုင်ဘူးမင်းတို့ရက်ပေါင်း20ကျော်30တလန်းလောက်ကောင်းကောင်းအားထုတ်လို့အချိန်တက်ပြီဆိုတဲ့အချိန်ချမှာဒါကိုညွှန်ပြလို့အားထုတ်နိုင်တယ်ဒါကြောင့်မို့ဒီအချက်တွေကတော့တကယ်ကြိုးစားနေတဲ့ တမာရီလည်းတကယ်ဖြစ်နေပြီဆိုတဲ့ပုံကိုကြတော့စိုးစိုးကပြောတဲ့ကုချက်လောက်တယ်မကဘူးဆယ်ချက်ဆယ်နှစ်ချက်စသည်အကုန်လုံးကိုလိုက်ပြီးတော့ရှုမှတ်နိုင်လိမ့်မယ်အဲ့ဒါရှုမှတ်နိုင်ဖို့ဆိုရင်ရက်တူလောက်နဲ့ဘယ်လိုမှတရားကိုမရှုမှတ်နိုင်ဘူးတကယ်ရက်ရှည်နှစ်လသုံးလအဲ့ဒီလောက်အားထုတ်နိုင်တဲ့ပုံကိုဆိုရင်တော့အခုဘုန်းကြီးပြောတဲ့မှတ်ချက်တွေအများကြီး ခြေတလန်းရဲ့မှတ်ချက်တွေအများကြီးကိုမှတ်နိုင်ပါတယ်အဲ့ဒီကမှတ်နိုင်အောင်အချိန်ရရင်လည်းမနိုင်ကလာပြီးတော့ရက်စီအထောက်အောင်ကြိုးစားရအောင်နော်ကဲဒီလောက်ဆိုရင်ဈဉ္ညာမှတ်တွေမှတ်နိုင်ပြီနော်ဈဉ္ညာလန်းဟာအကွေးကောင်းမရှိရဘူးနော်ကမှုကမောက်မရှိရဘူးနော်ဈဉ္ညာလန်းလေးဟာညီညာပြန်ပြူတဲ့လမ်းဖြစ်ရမယ်လူရှင်းတဲ့နေရာလေးကိုကိုယ့်ကိုရွေးချယ်ပြီးတော့ကိုယ့်ကိုတတ်တတ်ရှောက်ရတယ် ဘယ်ချိန်ပဲလျှောက်လျှောက်ဒီနေရာပဲလျှောက်ရမယ်လမ်းတွေကိုဟိုဘက်လျှောက်လိုက်ဒီဘက်လျှောက်လိုက်တချို့ကဒီလိုပဲလှက်ပတ်ပြီးကြည့်ပြီးလျှောက်တယ်အဲ့လိုလျှောက်နေတဲ့ပုဂ္ဂိုလ်ဟာသူကသူလျှောက်သွားနေတာပဲရှိတယ်ဒါတမစဉ္ညာမဟုတ်ဘူးစဉ္ညာကခောက်တုံခောက်ပြန်လမ်းလေးတလမ်းလေးပုံမှာခောက်တုံခောက်ပြန်ရှုမှတ်မှုလေးနေလျှောက်နေတာမှအဲ့ဒါစဉ္ညာပဲနော်ဒါကြောင့်ဆိုရင်မှတ်တတ်ပြီနော်ကဲဘုန်းကြီးလည်းမောသွား